ဒီကနေ့1330ခုမရင်းညိုလာပြီနေဖြစ်တယ်ဒီကနေ့ဟောမယ့်တရားကလည်းဝါဇုကစပြီးဟောလာခဲ့တဲ့တရားပါပဲဒါပဲမဲ့လို့ဝါဇုတို့ကတော့ဝါဇုသင်္ကန်းကချင်းအကြောင်းပြုပြီးတော့မူတည်ခဲ့တဲ့တရားဝါဇုသင်္ကန်းတရားပါ အဲဒီကနောက်ပိုင်းမှာကဝိပဿနာတရားတွေပါလာပါတယ်အဲဒီဝိပဿနာတရားတွေကိုနောက်ပိုင်းကကြားနေတာတွေကိုလည်းဟောရဝိပဿနာတရားတွေကတော့အောက်ထစ်ဆုံးအားဖြင့်အပေသေးကြီးအောင်အားထုတ်ရတဲ့တရားတွေပဲဒါကြောင့်ဒီမှာတရားကောင်းစဉ်ကအပေသေးကြီးတရားတော်ဆိုပြီးကောင်းစဉ်တစ်မျိုးတတ်တယ် ရားတွေကတော့ပုံလုံးကပါခဲ့တဲ့တရားတွေပါပဲဒီမှာနည်းနည်းဘာသာရှိဆိုတော့လည်းပါပါတယ်ဒီနေ့ကတော်သလင်းလာပြီနေ့ကဟောခဲ့တာဒီတရားထဲမှာတော်တော်ရောက်နေပါပြီဒီနေ့အဲ့ဒီဆက်ပြီးတော့ဟောရမယ်ကောင်းစဉ်လေးထပ်ပြီးတော့သင်အောင်မှာ သောတာပန်မညာနာတိဖြစ်အောင်ကျင့်သည်ဆိုပြီးတော့ဟောအရင်ကတရားပါပဲจิตเสยုံနာပိစုပါမှန်ပြီးအောင်ယူမှတ်ပါဒီနေ့ဟောခဲ့ပြီလားနော်ပြန်ပြီးတော့လည်းသင်ပြီးအောင်ဝိပဿနာရှုရဲဆိုတာจิตเสยုံနာနေကိုရှုရတာပဲจิตเสยုံနာနေကို ဘာ၆ပါးဒီစေယုံနာတွေကိုကြည့်ရတယ်မျက်စိကမြင်နိုင်မြင်နိုင်နားကကြားတယ်နှာခေါင်းကနားနိုင်တရားရတာစသည်လေကိုယ်ကတွေးကြည့်တယ်အဲ့ဒါတွေကြည့်ရတာအဲဒါကြောင့်ဒီစေယုံနာဒီစေယုံနာသစ္စုပ္ပန်တရားတွေတကယ်ရှိနေတာကသစ္စုပ္ပန်တရားတွေပဲရှိတာ အဲဒီပိဿုပ္ပန်တရားတွေရှိဖို့ရတယ်ဖြစ်စေယုံနာပိဿုပ္ပန်မှန်ပြီးအောင်ရှုမှပါကောင်းစဉ်လေးပေးတာကဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေမှာအခြေခံတရားနေရာအကုန်လုံးပြည့်စုံပါတယ်မြင်နိုင်ကြားနိုင်နားနိုင်စားနိုင်တွေ့ထိနိုင်ကိုယ်တိုင်းစားနိုင်လှုပ်ရှားနိုင်သိမှုစဉ်းစားကြံစီတိုင်းဖြစ်တိုင်းဖြစ်တိုင်းကိုလိုက်ရှုရင်ကုန်တော့တာပဲဒီဖြစ်တိုင်းဖြစ်တိုင်းတွေကိုမသိလို့ ဝိဇ္ဇာအစရှိသောကိလေသာတွေဖြစ်နေတာဒါကြောင့်ဖြစ်စေမှာပင်မမှတ်လင်ပေါ်လွင်ခြင်းညတာဖြစ်စေမှာမမှတ်လို့ရှိရင်လည်းပြညတ်တွေပေါ်နေပဂရိပုဂ္ဂိုလ်တွေမှာမြင်နိုင်ကြတဲ့ရှုမှတ်ခြင်းမရှိတော့သိတော့သိနေတာပဲလုံးလုံးမသိတာတော့မဟုတ်ဘူးအဲဒီသိတွေကမီယိုမီယိုပလာအားဖြင့်အယိုးစင်အားဖြင့်သိနေတာလေပြညတ်တွေပဲပေါ်နေတယ်ပုဂ္ဂိုလ်သတ္တဝါအကောင်းထဲအနေနဲ့ဒီလိုပဲပေါ်နေတယ် အဲဒါပညာပေါ်နေပါဖြစ်တယ်ဆိုပညာပေါ်ကကိလေသာဘွားယုံတာပညာပေါ်လို့ရှိရင်ကိလေသာတွေဖြစ်တယ်အဲနိစ္စတရားဝယ်နေရာချင်းပေါ်လို့ရှိရင်လောဘဖြစ်မယ်မုန်းစရာယုံစရာနေရာချင်းပေါ်လာလို့ရှိရင်ဒေါသဖြစ်မယ်ဒါမြညာပေါ်လို့ရှိရင်လည်းမောဟကတော့ဖြစ်နေမှာပဲမြဲတဲ့နေရာချင်းမောလာလို့ရှိရင်လည်းမြဲတဲ့နေရာချင်း ဘာအနိတ္တမှုဆွဲလာမှုတွေဖြစ်လာမယ်ချမ်းသာတဲ့ကောင်းတဲ့နေရာချင်းပေါ်လာလို့ရှိရင်လည်းဘာအနိတ္တမှုဆွဲလာမှုတွေဖြစ်လာတယ်။အဲဒါပညာဘောကကိလေသာဘဝယုံနာလားတဲ့ပညာပေါ်လို့ရှိရင်ကိလေသာတွေကြပြီးတော့ကိလေသာကြမှာတော့ကိလေသာကနေပြီးကုသိုလ်ကအကုသိုလ်ကနေဖြစ်အဲဒီကံကအကျိုးပေးတဲ့အခါမှာဘဝတွေဖြစ်တယ်ဘဝတွေယုံနာတယ်အခု လူဘဝဖြစ်နေတာလည်းအဲဒီဖြည်းဖြည်းကာလကကိလေသာအကြောင်းပြုပြီးကံတွေကနေကြိုးပေးလို့လူဖြစ်နေတာတော်ပါသေးရဲ့အကုသိုလ်ကကြိုးပေးလို့အကုသိုလ်ကကြိုးပေးလို့ရှိရင်ပဲလေးပါသွားတယ်ဖြစ်စေမှာပင်ရှုမှလင်သိမြင်ယုံနာလားဖြစ်စေမှာမြင်နိုင်ကြတဲ့ဖြစ်တိုင်းဖြစ်တိုင်းကိုလိုက်ပြီးတော့ရှုရှုလို့ရှိရင်လည်းဖြစ်တိုင်းဖြစ်တိုင်းသဘောမှန်ကလေးတွေသိရမနာရေးကြီးပါတယ်အဲဒီရှုနည်းကိုမသိတဲ့အတွက်သတ္တဝါတွေဟာ ယုတ်တရားနာတရားတွေအမှန်တိုင်းမသိကြဘူးအိဇာဒုက္ခအနတ္တသဘောတရားတွေအမှန်တိုင်းမသိကြဘူးအဲဒီလိုမသိတဲ့အတွက်ကြောင့်သံဃာဝဆင်းရဲကမလွတ်မြောက်နိုင်ပဲဖြစ်နေကြညစွာဗျာမပွင့်တဲ့အခါကာလသာသနာ့ဘာမှာဆိုရင်ဘယ်သူမှဒီလိုတရားတွေမဟောနိုင်ဘူးဒီကယုံနာလေးတွေရှုရင်ယုတ်တရားနာတရားသဘောမှန်နေပြီးရဲ့ဘယ်သူမှမဟောနိုင်ဘူးအနိစ္စဒုက္ခအနတ္တလက္ခဏာတွေပြီးရဲ့ဘယ်သူမှမဟောနိုင်ဘူး သစ္စကဗုဒ္ဓတွေပွင့်တော်မူကြပါရဲ့အဲဒီသစ္စကဗုဒ္ဓတွေကလည်းပဲဒီလိုဝိပဿနာတရားတော့မဟောနိုင်ဘူးဒါနသီလဒီလိုတရားလေးတွေဟောတယ်အဲဝိပဿနာယုံနာအနိစ္စဒုက္ခအနတ္တသဘောတရားတွေကိုတော့လူတွေနားလည်အောင်သဘောပေါက်အောင်မဟောနိုင်ဘူးမြတ်စွာဘုရားပွင့်လာမှမြတ်စွာဘုရားကဟောတော်မှာအဲ့ဒီမြတ်စွာဘုရားကြီးကနီးရပြီးတော့ အရိသာဝကတွေအဆင်းဆင်းဟောနိုင်ကြတာဒါတောင်မှဒီသာသနာ့ထဲမှာဒီလိုဟောနေတာတောင်မှတချို့ကဒီဥစ္စာမယုံမဲနဲ့ဖြစ်နေတယ်အဲ့ဒါမယုံတဲ့ပုဂ္ဂိုလ်တွေတော့သိကြညာတာလို့ပြောတယ်မယုံတဲ့ပုဂ္ဂိုလ်တွေတော့ယောဂဝေဒနာကြောက်စေရတဲ့စိတ်ဝဲမစားလို့မမိဝဲလို့ရှိရင်ဒါယောဂမပြောက်ဝဲနေတယ်လို့ပဲမယုံမဲနေတဲ့ပုဂ္ဂိုလ်တွေမကျင်မဲနေလို့ရှိရင်တော့ဒါမြဝဆင်းရဲကမလွတ်မြောက်ဝဲနေနေမှာပေါ့ဒါရှိတာဘောသူက ဖြစ်စေမှာပဲရှုမှလင်ပြီးမြင်ယုံနာတာဖြစ်စေဖြစ်စေတာရှုယုံနာတာပြီးဖြစ်ဖြစ်ချင်းရှုရင်ယုံနာကြီးတယ်ပေါ့မျက်စိကမြင်မြင်ချင်းရှုလို့ကြည့်ရင်မြင်ရတဲ့အဆင်းပဲပေါ်တယ်ပုဂ္ဂိုလ်သားတော်ပြညာမပေါ်သေးဘူးပထမသက္ကုဒ္ဒဝိသိသက္ကုဝိညာဏဝိသိခေါ်တယ်မြင်ဝိသိလေအဲဒီမြင်ဝိသိကယူပါယုံအသိဉာဏ်ယူပါယုံပရမပဲပြီးတယ် ဘာမှမသိသေးဘူးယောက်ျားမင်းမပုဂ္ဂိုလ်သားတော်ပညာတွေဘာမှမရောက်သေးဘူးအဲဒီမြင်ဝိသီနောက်မှာပြန်ပြီးစဉ်းစားတဲ့ဝိသီမနောရဝိသီဇရဏုဝဒကမနောရဝိသီခေါ်တယ်အဲဒီကြတော့တောင်းမှပညာမရောက်သေးဘူးမြင်ခဲ့တဲ့အတိုင်းပဲရှိသေးတယ်အဲဒီအတွင်းမှာရှုနိုင်လို့ရှိရင်ဒါပရမအစစ်ကိုသိတာပဲမြင်ပြီးပြီးရင်ရှုနိုင်ရင်ပရမအသိဉာဏ်ကိုသိရဲ့ အဲမြင်ပြီးပြန်စဉ်းစားတဲ့ဘုရားကမနောတော်ဝိသီကြပြီးတဲ့အခါပြန်စဉ်းပြန်ပြီးရှုမှတ်နိုင်လို့ရှိရင်လည်းပဲအဲမြင်ရတဲ့အစဉ်ယုတ်အစဉ်ယုတ်ပရမတ်ကိုမှားနိုင်ပြီတယ်အဲတော့မြင်ပြီးပြီးချက်ချင်းမှတ်လို့ရှိရင်မြင်ပရမတ်ကိုမှားနိုင်ပြီအဲဒီလိုမမှားနိုင်လို့နောက်တစ်ခါတတိယဝိသီရောက်သွားလို့ရှိရင်ပညာရောက်လာတယ်နောက်တော့သရုဒ္ဓဝိသီဉာဏ်သမာဝိသီတွေလျှောက်သွားတာဒါလည်းပညာတွေကြီးတဲ့သွားကုန်မျိုးကြတော့ယောက်ျားမင်းကပုဂ္ဂိုလ်သတ္တဝါအကောင်းထဲတွေရောက်ကုန်ပြီ အဲဒါအခုမြင်စေကြားစေနားစေစားစေတွေ့ထိစေကြံပြီးစေတော့အချောက်ပါကဖြစ်စေဖြစ်စေယုံနာကိုရှုမှလို့ရှိရင်ဖြစ်စေမှာပင်ရှုမှလည်းပြီးမြင်ယုံနာမှာယုံနာသဘောတရားသည်အဲယုတ်ထင်ကြတဲ့အခါယုတ်သဘောတရားသည်တဲ့နာတင်ကြတဲ့အခါနာသဘောတရားသည်ဘယ်ပုံပဲနည်းပြီးတော့ဆိုလို့ရှိရင်ပြီးပုံလေးယုံနာပြီးပုံလေး မျက်စိမြင်ရရုပ်ဒုက္ခမြင်ရနာဒုက္ခမြင်တဲ့အခါကာလမှာရှုမှတ်လို့သိပုံလေးမျက်စိရယ်မြင်ရတဲ့အဆင်းရယ်အဲ့ဒါကယုတ်တရားပဲသစ္စာလေးပါးနဲ့ခွဲလိုက်လို့ရှိရင်ဒါဒုက္ခသစ္စာတရားပဲမြင်သိရဆိုတာကတော့နံတရားပဲသစ္စာလေးပါးနဲ့ခွဲလိုက်ရင်လူလည်းဒုက္ခသစ္စာပဲအဲ့ဒါလေးပဲ မျက်စိမြင်ရရုပ်ဒုက္ခမြင်ကနာဒုက္ခလို့လည်းဆိုလည်းမှတ်ရအောင်လို့သုံးဖို့ကလေးပြီးသားပါတယ်ဒီနေ့ကဒီနေ့ဒီဥစ္စာကဟောပြီးသားဆိုပြီးသားပါပဲအချိန်ဒီကစပြီးတော့ဟောရမှာဆိုကြအောင်လို့မျက်စိမြင်ရရုပ်ဒုက္ခမြင်ကနာဒုက္ခမျက်စိမြင် ညာရုပ်ဒုက္ခမြင်ကနာဒုက္ခ嗯。 မြင်တိုင်းမှာမြင်တယ်မြင်တယ်လို့ရှုလို့ရှိရင်မြင်တိုင်းမြင်တယ်မြင်တယ်နဲ့ရှုလို့ရှိရင်မြင်ရတဲ့အသိဉာဏ်ထင်ရှားတယ်မြင်မှုဤမိယာဖြစ်တဲ့ရုပ်မြင်တယ်ဆိုတော့ကမျက်စိကဒီကနေမြင်နေတာပဲမြင်မှုဤတရားနေရာဖြင့်မြင်မှုဤတရားရုပ်ထင်ရှားတယ်သကုပ္ပတာရာယုလို့သာဝေကျမ်းကဝါရနဲ့ပြောတော့သကုပ္ပတာရာယုလို့ပြောရမျက်စိဤရုပ် သာဝေလောကကပုဂ္ဂိုလ်တွေကသာဝေကျမ်းနာမြင်နေပြောမှာပဲသဘာဝကြတယ်ဟုတ်တယ်လို့ဒီလိုယူဆကြတယ်မှန်ကတော့သာဝေဝါကအမိရတော့လည်းမဟုတ်ပါဘူးသဘာဝလေးသဘောတရားလေးထိဖို့မိဖို့အရေးကြီးပါတယ်အမိတရားဟုတ်နေမယ်လို့သဘောကမဟုတ်လို့ရှင်တယ်နေရမကြဘူးသူကအဲမြင်မှုဤတရားမိရအနေအားဖြင့်ဆိုရင်လည်းဒါသဘာဝကြနေတာပါပဲ။ မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်မှလိုက်တော့မြင်ရတယ်ဆင်သင်ကြတယ်မြင်မှုဤတရားလည်းပဲဒီကနေပြီးမြင်တယ်ဒီကနေပြီးမြင်တယ်ဒီကနေပြီးမြင်တယ်လို့ဘယ်လိုသင်ကြလဲမြင်မှုဤတရားရုပ်လည်းသင်ကြတယ်အဲ့ဒါနှစ်ခုကယုတ်တရားပဲဒါတွေကအာယုံမသိတာဘူးပြီးတော့သစ္စာ၄ပါးနဲ့ခွဲလိုက်ရင်ဒုက္ခသစ္စာတရားပဲဘာဖြစ်လို့တော့ဖြည့်ပြီးပြတ်တဲ့သဘောမျိုး မြင်ရတဲ့ခြင်းကလည်းဖြစ်ပြီးပြည့်သွားတာပဲမျက်စိရုပ်မြင်မှုဣတိယဖြစ်တဲ့မျက်စိရုပ်ကလည်းဖြစ်ပြီးပြည့်သွားတာပဲရှင်းမှုပြမှုကအများအားနှိမ့်ဆက်ပြီးတော့နေလို့ဘာမှနှိမ့်သက်သာရံပြီးအားကိုးရံပြီးတဲ့တရားပဲဒုက္ခသစ္စာတရားပဲပြီးတော့မြင်သိရဆိုတာကတော့သက္ကုဝိညာဉ်ကျန်တော်ဟောရမယ်ဆိုသက္ကုဝိညာဉ်သူတင်လည်းမကပါဘူးသက္ကုဝိညာဉ်နဲ့တကွတွဲပြီးဖြစ်တဲ့ဒီရသိခုနှစ်ပါးလည်းပါပါတယ် မြင်သိသွားတဲ့သဘောအဲ့ဒါလည်းသင်ကြားတယ်အဲ့ဒါကတော့နန္တရားပဲအာယုံကိုသိတတ်တယ်မြင်မြင်ရတဲ့အခြင်းစီကိုသူကပြေးပြီးတော့ကပ်တယ်လို့ပဲမြင်ရတဲ့အခြင်းလေးကိုသိပြီးပြီးတော့သွားတယ်အဲ့ဒါကနန္တရားသစ္စာလေးပါးနဲ့ခွဲလိုက်ရင်သူလည်းဒုက္ခသစ္စာပဲဘာဖြစ်လို့လဲသူလည်းပဲဖြစ်ပြီးပြတ်တာလို့ပြင်းမှုပြင်းမှုကအမြဲနှိမ့်ဆက်နေလို့သူလည်းပဲနှိမ့်သက်တာဝံမရှိအာကိုကြံမရှိတဲ့သဘောတရားပဲ မပြီးသေးတဲ့ပုဂ္ဂိုလ်တွေနေရာချင်းတော့ကိုယ်သာနာငါယုံနာနေပြညာသာနာယုံနာနေရာရှင်မပြမလည်းမတည်ပဲဟိုအများအားတည်နေတယ်ကျွန်တော်အာကိုဇာကြီးဖြစ်နေတာနှစ်ပြဇာသားဇာကြီးဖြစ်နေတာဒီတိုင်းကြတိုင်းကိုလိုက်ပြီးတော့ရှုမှလည်းဖြစ်ပြသွားဖြစ်ပြသွားခဏမစက်ဖြစ်ပြနေတာကြီးရဲ့တွေ့နေရင်ဘယ်ဟာမှနှစ်ပြဇာသားဇာအာကိုဇာမရှိဘူးအဲ့ဒါတွေကိုတွေ့ရပါလေအဲ့ဒါကြောင့်ဒုက္ခသစ္စာတရားကြီးတွေပဲဆင်းရဲတရားကြီးတွေပဲ ဒုက္ခသစ္စာတရားဆိုတော့ကိုပရိညေယတရားခေါ်တယ်သစ္စာလေးပါးမှာဒုက္ခပရိညေယံဒုက္ခဒုက္ခသစ္စာကိုပရိညေယံပိုင်းခြား၍သိရ၏ဒုက္ခသစ္စာဆိုပိုင်းခြားသိရဝိပဿနာဉာဏ်နဲ့ရှုပြီးတော့လည်းသိရတယ်အရိယာမဉာဏ်နဲ့လည်းပိုင်းခြားပြီးတော့သိရတယ်အဲအရိယာမဉာဏ်နဲ့သိရဆိုတာကတော့ကိစ္စပြီးုံသိတာပါပဲဒါပေမဲ့လို့သူကပြဋ္ဌာန်းလို့ အရိယာမညာနဲ့လည်းပြီးတယ်လို့ပြောတာအရိယာမညာဖြစ်တဲ့အခါနိဗ္ဗာန်အာရုံပြုတာပဲဒီဒုက္ခသစ္စာတရားတွေအာရုံတော့မပြုဘူးဒါပေမဲ့နိဗ္ဗာန်အာရုံပြုဖြစ်လိုက်တာတဲ့သနာမတဲ့ဖြစ်ပြနေတဲ့သဘောတရားတွေကဘာမှမကောင်းဘူးအာကိုစရာမရှိဘူးနှိမ့်တဲ့စရာမရှိဘူးဆင်းရဲတွေကြီးတယ်ပဲလို့ဆိုတဲ့အသိညာပိုင်းပိုင်းနဲ့နဲ့ဖြစ်သွားတယ်ဒါကြောင့်အရိယာမညာကဒုက္ခသစ္စာတရားလည်းပိုင်းခြားပြီးတယ်လို့ဆိုရတယ် ဝိပဿနာကတော့တကယ်ကိုပိုင်းခြားသိနေတာပဲမြင်နိုင်မြင်နိုင်ရှုမှနေလို့ရှင်မြင်နေမြင်နေရှုမှနေမြင်မြင်ဖြည့်ပြီးကြောက်ဖြည့်ပြီးကြောက်ဖြည့်ပြီးကြောက်တရားတွေကလက်နဲ့ကံကြည့်လို့သိချာသိရတယ်ဒါပေမဲ့လို့စေတနာရှင်ကိုပြောရတာဟောမြင်တာလေးတစ်ခုရဲ့ရှုမှနေလို့ကတော့အဲဒီလိုပဲမြင်နေပြီးကိုရမလွယ်ဘူးသူကအပညာထက်တန်တဲ့ပုဂ္ဂိုလ်တွေမှမြင်မှုကတော့မြင်နိုင်မြင်နေပြီးနဲ့ဖြစ်ပြနေတာတွေကိုသင်နာပါတယ် မထက်တန်တဲ့ပုဂ္ဂိုလ်တွေဆိုရင်မြင်မှုကနေပြီးဖြစ်ပြီးဟာတဲမတင်ဘူးစိတ္တိဒွါရကတော့သင်ပါတယ်ဒီကနေပြီးတဲမတင်တော့ဒါပေမဲ့လို့ဒေသနာအစဉ်ကဒီကရှိတော့ဘုရားဒေသနာအစဉ်ကဒေသနာအစဉ်တိုင်းမှာဟောရတယ်သက္ကူဒွါရမြင်ရတာစပြီးတော့ဟောရဒါကြောင့်မြင်တိုင်းမြင်တိုင်းကျူမှနေတဲ့ပုဂ္ဂိုလ်ဟာမြင်ရတဲ့အစဉ်ယုတ်ကတရားမြင်မှုဤတရားဖြစ်တဲ့မျက်စိယုတ်ကတရား မြင်သိသွားတဲ့အသိနာငါတရားဒါရီယာဖြစ်ပြီးပြတ်သွားလို့ဆင်းရဲကြီးတယ်ပဲဆိုတာဗိုင်မဲနေပြီးရမှာပဲဝိပဿနာဉာဏ်ရင်းတဲ့အခါကျတော့ဒါဒီဒီမျိုးတွေကအထူးမစင်စားရပါဘူးသူသဘာဝအတိုင်းကိုသိတာမှရင်မှရင်နဲ့ဖြစ်ပြီးကြောဖြစ်ပြီးကြောဖြစ်ပြီးကြောဒီတရားတွေဒီလိုကြီးတွေ့နေတာအဲတော့ဆင်းရဲကြီးတယ်ပဲဘာမှနေတဲ့ဆရာသားဆရာမရှိဘူးအကူဆရာမရှိဘူးဆိုတာ

ထဝီထဲမှာကျမ်းသာတဲ့သဘောအာဘောဖွဲ့စည်းယူစည်းတဲ့သဘောစေသောပူနွေးအေးတဲ့သဘောဝါရောတောင်းနှင်းထောက်ကလှုပ်ရှားတဲ့သဘောအဲ့ဒါတွေကသင်ကြားအခုမျက်စိရုပ်တို့မြင်ရတဲ့အခြင်းရုပ်တို့ဆိုတာတွေကဥပါဒယုတ်တွေခေါ်တယ်သူကမဟာဘုတ်ယုတ်ကြီးလေးခုကိုမှီပြီးတော့ဖြစ်နေတဲ့ရုပ်ရုပ်အသေးမွားတွေ jea oioi ii ma ọ ma ii imbara u i oi a a ကိစ္စတော်ဝါကိစ္စမိဒီပဒံအရိစတွေသွားတဲ့အခါကစပြီးရှုဖို့အသင်ကြားဆုံးကိုပြတယ်အရိယာဘုံ၄ပါးထဲမှာသွားနေတာကသူအသင်ကြားဆုံးပဲရနေလို့ရှိရင်သွားနေတာတော့မသင်ကြားဘူးထိုင်းနေလို့ရှိရင်လည်းပဲရနေတာသွားနေတာတော့မသင်ကြားဘူးလဲအိတ်နေတဲ့အခါကလည်းတော့သူကတော့မသင်ကြားဆုံးဘူး အထင်ရှားဆုံးကစရင်လည်းဆိုပြရဟောတာလေဒီသံတော်ဝါကိစ္စမိမိပါဒနာလို့ပွားတာကစပြီးတော့အထင်ရှားဆုံးရုပ်ကိုရှုလို့ရနောက်ပြီးတော့မှရတာနောက်ပြီးတော့မှထိုင်တာနောက်ပြီးတော့မှလဲလျောင်းအိတ်နေတာနောက်ပြီးတော့မှခြေသမျှကိုမူရတွေအကုန်လုံးယူဆိုရတာရတာကိုပဏ္ဏတာစပြီးရင်ဟောပြီးတော့ပါအဲဒါကြောင့်မြင်ပါထိုင်နေတဲ့ခါကာလ ဘိုက်ကလှုပ်ရှားတဲ့ရုပ်တောင်းနေတဲ့ရုပ်ဝါယောဓာကစပြီးကျူရတာကောင်းတယ်ဘိနေတွေကစပြီးကျူရအဲဒီကစပြီးတော့ကျူလာလို့နောက်နိုင်လာတဲ့ခါကျတော့မြင်နိုင်ကြတယ်အကုန်လုံးကျူနိုင်ပါတယ်အဲဒီလိုခါကြတော့မှလည်းမှာမြင်တယ်မြင်တယ်ကျူလိုက်တယ်မြင်ပြီးကြောင်မြင်ပြီးကြောင်မြင်ပြီးကြောင်ဒီရင်းနဲ့ပြောင်းလာလေးတွေတွေ့ရအဲဒီလိုတွေ့တဲ့အခါမျက်စိနဲ့မြင်မှုတရားမျက်စိနဲ့မြင်ရတဲ့အသင်းနဲ့

တံခောပဏိတံဒုက္ခအရိယသစ္စာပရိညာတိမေဘိကုအဲဒီအဒီရင်ပရိညာနဲ့လိုရင်းပါတံခောပဏိတံဒုက္ခအရိယသစ္စာထိုဒုက္ခအရိယသစ္စာကိုပရိညာပိုင်းခြား၍သိအာ၏ဒီရင်လိုရင်းပါအဲဒီလိုမြတ်စွာဘုရားမှာကြီးကမကြဘူးပဲနဲ့ပြညာတွေဖြစ်လာတယ်ပရိညာပိုင်းခြားသိရတယ်တရားတွေ အခုမြင်နိုင်မြင်နိုင်ရှုမှနေမြင်နိုင်မြင်နိုင်ဒီတရားတွေပိုင်းခြားပြီးတော့သိနေတာပဲသိအောင်လည်းရှုနေရတာအရေးကြီးပါတယ်တို့အတူကြားတိုင်းလည်းပဲရှုရတယ်နာကကြားတိုင်းကြားတိုင်းအဲ့ဒါကတော့မြင်တာနဲ့ဆိုလို့ရှိရင်သူကသိလွယ်တယ်နားကကြားတိုင်းကြားတိုင်းစိုက်ပြီးတော့ရှုမှနေတယ်နားထဲမှာကြားပြီးကြောက်သွားကြားပြီးကြောက်သွားကြားပြီးကြောက်အသေးသေးကြီးတယ်ဘုန်းကြီးကဟောပြောနေတဲ့စကားလုံးတွေတစ်လုံးပြီးတစ်လုံးတစ်လုံးပြီးတစ်လုံးနားထဲမှာကြားတယ် ဒါတော့ကြားရဌာနလည်းသင်ကြားတယ်ဘယ်ကနေကြားတော့နားတွေကဒီတွေကနေကြားတာပဲညာဘက်ကကြားတဲ့ကရှိတယ်ဘယ်ဘက်ကကြားတဲ့ကရှိတယ်ကြားတဲ့အပန်းကလည်းသင်ကြားတယ်ဆိုတာမှပုဂ္ဂိုလ်ပြောဆိုနေတဲ့ပုဂ္ဂိုလ်မမြင်တော့အပန်းကတော့နားထဲမှာကြားနေအဲကြားရဌာနနာယုတ်သင်ကြားတယ်ကြားပြီးရဲ့အဲကြားရတဲ့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 ကြာရဌာနနာယုရောကြာရတဲ့အတန်ယုရောယုတ်တရားပဲပြင်းမှုပြမှုကနှိမ့်ဆက်နေလို့အများကြီးဖြစ်ပြနေလို့ဖြစ်ပြီးဖြစ်ပြီးပြသဘောတွေမို့ဒုက္ခသစ္စာတရားပဲဒုက္ခသစ္စာဆိုတာဗမာလိုတော့ဆင်းရဲတယ်လို့ပြန်တယ်ဒီကံခက်တာတွေပြောတာမဟုတ်ဘူးနှိမ့်သက်ဖွယ်သားရောအာကိုယ်ကမရှိဘူးလို့ပြောတယ်ပဂရိပုဂ္ဂိုလ်ရင်းတော့ဒါတွေကမြဲတည်နေတယ်မှတ်ပြီးတော့အာကိုယ်စရာဖြစ်နေတယ် အဝိပဿနာရှိတဲ့ပုဂ္ဂိုလ်မှာရှုတိုင်းရှုတိုင်းတခါလဲဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဘာမှအကိုးစရာမပြုဒုက္ခသစ္စာကြီးတယ်ပဲကြားသိသွားတာလေးကလည်းကြားလိုက်ကြားပြီးလိုက်ကြောက်လိုက်ကြားပြီးလိုက်ကြောက်လိုက်ကြားပြီးလိုက်ကြောက်လိုက်ဒါလည်းပဲဒုက္ခသစ္စာတရားပဲကြားလိုက်ကြားလိုက်အမှန်တရားနေပါပဲအဲနားရတဲ့ဆိုတာနားနေကြရရုပ်ဒုက္ခကြားကနာဒုက္ခ နှင့်ကြာရာဒုဒုက္ခကြာရနံဒုက္ခအင်း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 ရုပ်ဒုက္ခသစ္စာနဲ့နာဒုက္ခသစ္စာနှမျိုးပဲအဲ့ဒါလည်းပဲတူတူပဲသွားရမယ်ရှင်နာပြောကြတယ်များတယ်နှခေါင်းနာယရုပ်ဒုက္ခနာငါနာဒုက္ခနှခေါင်းနာယရုပ်ဒုက္ခ အနာရုပ်ထင်တော့သူကလည်းကြည်တာတစ်မျိုးပဲအဲယောဂီပုဂ္ဂိုလ်အနေနဲ့ကတော့ကြည်တယ်နှာခေါင်းမှာတော့ကြည်တယ်ပါပဲလို့ဒီလိုတော့ထင်လို့ရမပြနိုင်ပါဘူးဒီဥစ္စာကတော့နာယဌာနအနေနဲ့သာပြီးတာပဲနာမှုဤတရားနာမှုတရားနေနေနာနေလို့အနာလေးဒီမှာလာပြီးပေါ်တယ်အနာလေးပေါ်ရဌာနအနေနဲ့ဒီလိုထင်ပါတယ်အဲဒီလိုထင်ရင်ပြီးတာပါပဲလူရင်းကအဲဒီလိုပြီးဖို့လိုပါလေအဲဒီတော့အနာပေါ်ရဌာနနှာခေါင်းယုတ်ကတရား နာရတဲ့အနယုတ်ကတရားငါယုဒုက္ခသစ္စာတရားပဲနာသိသွားတဲ့သဘောကနာဒုက္ခသစ္စာတရားနာအကောင်းဆိုးတွေသိပြီးတော့တာနာကောင်းတယ်မှာစားတယ်ကောင်းရင်လည်းကောင်းတယ်လည်းမကောင်းရင်လည်းမကောင်းတယ်လည်းနှကောင်းတွေကလည်းသိသွားဒီပြင်နေရာကမသိဘူးဒီနာကလည်းနှကောင်းကပဲသိအဲဒါဒုက္ခသစ္စာတရားတွေပိုင်းခြားပြီးတော့သိနေတာပဲရှင်လဲရှင်လဲပိုင်းခြားသိနေတယ်နောက်စားတဲ့ခါကလာဒါကတော့ဒီနေ့ ကြိမ်ကြီးစဉ်ကြိမ်ကြီးစဉ်စားတော့မှုကတော့ရှိတယ်အဲစားတော့မှုရှိတဲ့ခါကလာကြတော့ရှုမှလို့ရှိရင်လားထင်နိုင်ပါလေသမာဓိညာရင်းနေတဲ့ခါကလာကြတော့ရှိရင်ဝင်စားတဲ့ခါကလာသိစစမှတ်နေရင်အဲစားတယ်ရတာလေးတွေပြီးသွားတာမနာတင်ကြပါလေမစားခင်ကစားဖို့အကြောင်းညာစိတ်ဓာတ်တွေကလည်းအများကြီးရှိတယ်သမင်ပွဲကြည့်တာတို့လည်းနဲ့ခိုင်တာတို့ယူတာတို့ စတယ်ပြင်တခါလဲမှတ်ကြတယ်အများကြီးရှိတယ်ဒါလည်းသမင်းလုံးခွန်းဒါဝါတာတို့အဲဒီတွေကနေဒီမှာရတာတွေပေါ်လာတော့ချူတာတို့ကျင်တာတို့စိတ်နာတို့ကောင်းတာတို့မကောင်းတာတို့ကတရားပေါ်မှာရတာတွေပေါ်လာအဲဒီရတာပေါ်လာလေးကိုစားသိတယ်လို့ဒီမှာခေါ်တယ်အဲဝါတာတွေကိုတော့မခေါ်ဘူးဝါတာတွေကတော့ကိုကိုကအတွေ့အထိသဘောတွေပါပဲဒါအတော်ရခေါ်တယ်ဆိုတာဒါအတော်ရကနေပြီးဖြစ်လာတာအခုဒီက စားပြီးရဆိုတာကတော့ရတာလေးပြီးတာလေးဆိုတဲ့လျာရယ်စားပြီးရတာရယ်ဒါလေးနှစ်ခုစားတိုင်းစားတိုင်းရဝါတယ်ဝါတယ်စသည်ဖြင့်မှတ်ရင်းမှတ်ရင်းနဲ့ရတာလေးပြီးရင်ပြီးတယ်ပြီးတယ်ဆိုရင်ချိုးတယ်ရင်းချင်းတယ်ကောင်းရင်ကောင်းတယ်အဲ့ဒါလေးမှတ်လိုက်တော့အရသာပြီးတဲ့သဘောလေးပေါ်လာအရသာပြီးတဲ့သဘောပေါ်တော့အရသာလေးလည်းပေါ်ရတော့တာပေါ့ဒီမှာချိုးတယ်ချင်တာရတာလေးအဲချိုးတယ်ချင်တဲ့ရတာလေး ပေါ်ရာဌာနလျာရုပ်ကလေးရလည်းဒီမှာသင်ကြားတာပေါ့လျာရဲ့အဲသိရတဲ့အရာသာရုပ်ရဲ့ဒါကယုတ်ဒုက္ခသစ္စာဒါကတခြားပဲလျာကတခြားလျာဝန်လားပေါ်တဲ့အရာသာရုပ်ကတခြားအရာသာကိုသိပြီးသွားတာလေးရတခြားအဲဒါလေးကသိမှန်ရင်ဒီလိုပွဲကြပြီးတော့ပြီးရဒါလေးလေဒုက္ခသစ္စာကြီးတယ်ပဲပြည့်ပြီးပြောက်သွားတာကြီးတယ်ပဂရိပုဂ္ဂိုလ်တွေကတော့ အဲဒီလိုစားနေရတာရတာပေါ်နေရတာကိုကောက်နေတာကိုသူစားတယ်ဥစားပဲမမောနေကြတာအင်းသမင်းကောင်းဟင်းကောင်းရတာကောင်းနေစားဖို့ရတယ်အမှန်မမောပြီးတော့နေကြတာကောင်းတယ်ဆိုပြီးတော့သာယာနှစ်သက်နေတယ်ယောဂီပုဂ္ဂိုလ်အနေနဲ့သူစားပြီးရှုမှတ်ပြီးတော့စားတော့နေလို့ရှိရင်သမာဓိညာလည်းရင့်နေတဲ့အခါပေါ်တယ်မငြင်းသေးတော့လည်းပဲအဲတတိပုဂ္ဂိုလ်တွေလိုပါပဲတိတ်မထူပါဘူးဝိပဿနာဉာဏ်ရင့်နေတဲ့အခါကာလမှာဆိုရင် တိုင်းရင်တောင်းရင်ရှုမှပြီးတော့နေဘာမှသာယာကြမရှိဘူးမစားကျင်တဲ့စိတ်တွေတော့ရောက်ပြီးတော့လာတာကျိုးမစားတော့ပါဘူးဆိုပြီးတော့ရတော့မှနေတတ်တယ်နည်းနည်းပါးပါးစားပြီးတော့မစားတော့ဘူးရနေကြဘာမှဒီလက်စရာသာယာမရှိဘူးဆိုပြီးတော့အဲဒီမှာရပြီးတော့နေကြတယ်မှန်ကတော့ဒီလက်သာယာမရှိပေမဲ့လို့ကိုယ်ကာယမျှတာအောင်တော့စားရတယ်ဒီသင်္ခါယောနိတော့ဒိနာဗရံပိပိဝါမိမြေဝတဝရနာမို့နာမရာယနာမန္နာယနာဥဒနာယ ရာဝရီကဣမတာကာယတာရှိပြီးရတယ်ဒီကိုကြီးတည်ရမို့ရပဲတဲ့မစားပဲနေလို့ရှိရင်မတည်ရနိုင်ဘူးအသက်သေးသွားနိုင်တယ်အဲဒီတော့မသေးရအောင်ဒီမျက်တည်ရအောင်ကာလမိုးသိချင်းနဲ့ငင်းအောင်စားမြဲကတော့စားရပါပဲဆိုပဲစားရတယ်သူမှားပြီးတော့စားမစားခြင်းမဲ့လည်းညရနေလောက်အောင်တော့စားရတယ်အဲဒီယောဂီပုဂ္ဂိုလ်မှာသမာဓိညာရင်းတဲ့အခါကျတော့ဒီစားရတာတွေကမိမိချက်ချက်မရှိဘဲနဲ့ ဘာမှနှိမ့်သက်သာယာဝယ်မရှိဘဲနဲ့ဒုက္ခအနေအချင်းထင်ပါလေသာသောဝါဒအလုတ်ကိုဖြစ်နေဘာမှအကုလောက်တဲ့တရားမဟုတ်ဘူးလို့ဆိုတာပေါ်ပြီးတော့လာပါတယ်အဲဒါကြောင့်လေယာနဲ့သာတိယလေယာသာတိယဒီဟာကဒီဟာကပေါ်ရဌာနသာတိယဆိုတာသာတိယရဲ့အရာကအဲဒါဒုက္ခသစ္စာပဲရုပ်တရားဒုက္ခသစ္စာပဲလေယာသာတိယလေယာသာတိယရုပ်ဒုက္ခ သိကနာဒုက္ခသာသိသာသိတဲ့သဘောလေးကနာဒုက္ခသစ္စာတရားပဲဆိုရမယ်လျာသာတိယယုတ်ဒုက္ခသိကနာဒုက္ခလျာသာတိယယုတ်ဒုက္ခသိကနာဒုက္ခလျာသာတိယယုတ်ဒုက္ခသိကနာဒုက္ခ မာရိညာရင်းတဲ့အခါမှာသင်ကြားတဲ့အားတစ်ခုပါပဲသုဇပိစုမနဲ့အမှန်တင်ကြပါလေအဲဒီစားတဲ့အခါကာလမှာအရာသာလေးတွေပေါ်လာတယ်အရာသာလေးတွေခြူတာချင်းတာ စိတ်နာခန္ဓာထားတာရတာကောင်းတာမကောင်းတာတွေပေါ်လာတယ်အဲဒီပေါ်လာတဲ့ရတာလေးတွေကအဲဒီခိုက်တာမှပေါ်လာတယ်အရင်ကမရှိသေးဘူးနေရာပေါ်မှာဝိုင်းဝိုင်းကနေပြီးတော့အဲ့ဒီမှာရတာရတာကကလေးရှားပေါ်ရောက်ပြီးတော့လည်းအဲ့ဒီမှာပေါ်လာတာကောင်းတဲ့ရတာမကောင်းတဲ့ရတာတွေပေါ်လာဒါတော့ဥစ္စာအပြည့်ပဲအဟောင်းပေါ်အဲဒီရတာပေါ်ရာဌာနဆရာဥက္ကလည်းအပြည့်ပဲဒါငငယ်တဲ့ ပဂရိပုဂ္ဂိုလ်တွေနေရာချင်းငငယ်တွေကရှိရတယ်ငါပဲလို့ထင်တယ်ငါမဟုတ်ဘူးဒီထိုက်တာလေးမှသူကအရသာလေးကလည်းပေါ်လာတယ်အရသာပေါ်ရဌာနတရားရုပ်ကလေးကလည်းတရားကြီးရုပ်ကလေးကလည်းဒီခိုက်တာမှရှိတယ်သူတို့ကဆုံပြီးတော့ရတာပေါ်လာအဲဒီမှာရတာလေးကိုသိတယ်သိလေးဖြစ်လာပြီသိရလည်းပဲခုမှဖြစ်တာပဲငငယ်တွေကရှိတာဒါမဟုတ်ဘူးပဂရိပုဂ္ဂိုလ်တွေကတော့ငငယ်တွေကရှိတဲ့ငါကပဲဒီရတာခံပြီးတော့စတော့နေတယ်ရတာတွေသိနေတယ်ဒီလိုထင်တာပေါ့ အဲဒီလိုမဟုတ်ဘူးဆိုတာဒီခိုက်တံလေးရတာပေါ့ပြီးရင်မရှိကြဘူးအဲ့ဒါလည်းသိတင်ကြတယ်အဲပြီးလို့ချင်းမရှိဘူးပဂရိပုဂ္ဂိုလ်တွေတောင်မှစာဝါနေတဲ့စာဟာရကိုမျိုးချလိုက်လို့လေเจ้าနဲ့ရောက်သွားရင်ရတာမပေါ်တော့ဘူးရှားပေါ်နေတော့နေပေါ်လာဒါတော့ဆိုရင်ကိုသူကတင်ကြတယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်မှာတော့ရတာပြီးလိုက်ကြောက်လိုက်ရတာပြီးလိုက်ကြောက်လိုက်ရတာပြီးလိုက်ကြောက်လိုက်သူအပိုင်းပိုင်းလေးတွေနဲ့ပိုင်းခြားပြီးတော့ပြီးပါတယ်ဒါကတော့မတင်ကြပါဘူးဒါကြောင့် လျာစာတိယရုပ်ဒုက္ခပဲလျာနဲ့အဲရတာပေါ်ရလျာရုပ်နဲ့စာတိရတဲ့ရတာနဲ့ဒါရုပ်တရားတွေဒုက္ခသစ္စာတရားတွေအဲဒီရတာလေးတွေကောင်းကောင်းနဲ့ဆိုးဆိုးနဲ့သိပြီးသွားတာလေးရှိတယ်ရတာပေါ်ပြီးပြီးသွားတာလေးအဲဒါကနန္တရားပဲဒုက္ခသစ္စာတရားပဲနောက်ပြီးတော့ကာယတော်ရသူကသိကျေပြန်တယ်ကာယတော်ရဆိုတာကကိုယ်အတွေ့အထိတော့ သကုဒွာယမျက်စိဆိုတာကမျက်စိနှလုံးသူ့နေရာလေးနဲ့သူပဲရှိတယ်ဒီလိုနေရာမှာမရှိဘူးသောတာဒွာယနားဆိုတာကလည်းနားနှစ်ဘက်သူ့နေရာလေးနဲ့သူပဲရှိတယ်ဒီလိုနေရာမှာမရှိဘူးကာနာဒွာယနှာခေါင်းဆိုတာလည်းနှာခေါင်းတော့ပေါ့သူ့နေရာနဲ့သူပဲရှိတယ်ဒီလိုနေရာမှာမရှိဘူးဇင်ဝါဒယလျှာဆိုတာလည်းလျှာပေါ်မှာသာရှိဒီလိုနေရာမှာမရှိဘူးကာယဒွာယတဲ့ကိုယ်ဒွာယအဲကိုယ်ဒွာယဒီလိုနေရာတွေကတော့မျက်စိတို့နားတို့နှာခေါင်းတို့ ဒါတွေကတော့လောကဝါယအတိုင်းတကားပေါက်သဘောမျိုးတော့အပေါက်လက္ခဏာလည်းသူကသင်ကြားပါတယ်အဲလျာကတော့ပါဇအနေနဲ့ဆိုရင်သူကသင်ကြားပါတယ်လျာအနေနဲ့တော့မသင်ကြားဘူးကိုကြတော့ဒီလိုအပေါက်ရလို့မဟုတ်ဘူးသူကတော့ကိုကြီးတကူလုံးမဲ့သူကဒါရတော်ရဆိုတာဘာဖြစ်လို့တော်ရခေါ်လဲဆိုလို့ရှိရင်ဒီအာယုန်ဒီမှာလာပြီးတော့ပေါ်တယ်အပြင်ကအာယုန်တွေဒီကိုယ်ပေါ်မှာလာကြတယ်အတွင်းကစိတ်ကလည်းပဲဒီကိုယ်ပေါ်မှာ ဖြစ်ပြီးတော့ထွက်သွားတယ်လို့ပဲအာယုံအာယုံစီကိုသူကအာယုံပြုပြီးဖြစ်တော့အတွင်းကထွက်တယ်လို့ပဲအတွင်းကစိတ်ကထွက်ပေါ်လာပြီးတော့ပြင်ကအာယုံကအတွင်းကိုဝင်လာတယ်လို့သဘောရှိတယ်ဒါရင်အဝင်ထွက်နှစ်ခုရှိတာတကားခေါ်တာကိုဒွါရဆိုတာပါဠိလိုကဒုနဲ့အာရနဲ့ဆိုတာတရားနဲ့ပြီးလာတယ်အဲနှစ်ခုနှစ်ခုဖြစ်နေတာအဝင်နဲ့အထွက်နဲ့အခုတကားပေါက်တင်မှာ အင်္ဂန်တကားပဲဖြစ်ဖြစ်ဝင်းမောက်တကားပဲဖြစ်ဖြစ်အဝင်နဲ့အထွက်နှစ်ခုရှိတာပဲဝင်နေတဲ့ပုဂ္ဂိုလ်ဝင်လာတဲ့ဝင်ခြင်းကိစ္စတစ်ခုရှိတယ်ထွက်ခြင်းတဲ့ပုဂ္ဂိုလ်ထွက်သွားတဲ့ထွက်ခြင်းကိစ္စတစ်ခုရှိတယ်ဒီလိုနှစ်ခုဝင်နေထွက်တဲ့ပုဂ္ဂိုလ်တွေနှစ်ခုသောကိစ္စကိုပြုပါဌာနခြင်းလို့ဇွာရလို့ခေါ်တာပေါ့အဲဒီလိုပဲမျက်စိနာနှာခေါင်းလျာကိုစိတ်ဆိုတဲ့ဓဝါ6ပါးကဒီတိုင်းပဲအပြင်ကအာယုံ6ပါးကဒီမှာဝင်လာတယ်

အဲဒီပေါ်မှာကောင်းသောအတွေ့အထိမကောင်းသောအတွေ့အထိတွေကြလာလို့ရှိရင်အဲဒီအတွေ့အထိသင်ကြတာသင်ပေါ်လာသင်ပေါ်လာတာလေးကိုစိတ်ကနေပြီးတော့သိသွားတယ်။ကောင်းရင်ကောင်းတာမကောင်းရင်မကောင်းတာကိုသိသွားတယ်။အဲဒီအတွေ့အထိဘယ်နှမျိုးရှိတော့ဆိုရင်အချင်းချုပ်ကတော့၃မျိုးရှိတယ်ပထဝီအတွေ့အထိရှိတယ်ဒေသောအတွေ့အထိရှိတယ်ဝါယောအတွေ့အထိရှိတယ်၃မျိုးရှိတယ်ပထဝီအတွေ့အထိဆိုတာကတော့ ဖက်မှာ ကျမ်းသားတဲ့အနေနူးညံ့တဲ့အနေနဲ့သင်ကြားတယ်ဒွိတိယမှာကျမ်းသာနူးညံ့သာချောဣသာစသည်ဖြင့်ပြရတာတွေကပထဝီကိုတွေ့ထိတာပဲပုဂ္ဂိုလ်ထဲမှာစံတာကြည့်ဘယ်ပိုင်းကမဆိုစံတာကြည့်နိုင်တယ်စံတာကြည့်တဲ့ခါကလားကျမ်းသားတဲ့နေရာရင်သင်ကြားရင်လည်းပထဝီပဲနူးညံ့တဲ့နေရာရင်သင်ကြားရင်လည်းပထဝီပဲချောညက်တဲ့နေရာရင်သင်ကြားရင်လည်းပထဝီပဲအတုံးခဲနေရာရင်သင်ကြားရင်လည်းပထဝီပဲအဲ့ဒါ ပထဝီကအဲမှာကျမ်းမ်းတဲ့သဘောနေရာဖြင့်သင်ကြားသည်နောက်ပြီးတော့တေဇောကတော့ပူတဲ့အနေနွေးတဲ့အနေအေးတဲ့နေရာဖြင့်သူကသင်ကြားတယ်ပူတဲ့နေရာဖြင့်လည်းသူကသင်ကြားတယ်နွေးတဲ့နေအေးတဲ့နေရာဖြင့်လည်းသင်ကြားတယ်အဲကိုယ်ထဲမှာသံသကြီးပူတယ်လို့တွေးရလို့ရှိရင်လည်းတေဇောဓာတွေးတာပဲနွေးတယ်လို့တွေးရရင်လည်းတေဇောဓာတွေးတာအေးတယ်လို့တွေးရလို့ရှိရင်လည်းတေဇောဓာတွေးတာပဲ အဲ့ဒါကိုအဲဒီပုဂ္ဂိုလ်ကြီးနေရာချင်းတာပူတာတွေ့ရင်လည်းငါပူးနေတယ်အေးတာတွေ့ရင်လည်းငါအေးအေးနေတယ်စသည်ဖြင့်ငါအနေနဲ့ဒီလိုအစွဲလမ်းရောက်သွားတယ်အဲဒီလိုမရောက်အောင်လို့ဒီမှာဝိပဿနာရှိပါတယ်ဒါကအေးရင်အေးတယ်တော့နှွေးရင်နှွေးတယ်တော့ရှိပါအဲကိုယ်ထဲမှာစမ်းသပ်ကြည့်လို့ဖြစ်စေလှုပ်ရှားလို့ဖြစ်စေကိုယ်ထဲမှာတောင့်တဲ့သဘောတင်းတဲ့သဘောတွေထင်ရှားလာတယ်ဝါယောဓာကိုတွေ့ရတယ်စမ်းသပ်ကြည့်တဲ့ခါကာလမှလည်းပဲ တောင်းနေတဲ့စိတ်ပိုင်းမဆန်းစားကြည့်ရင်တောင်းနေတဲ့သဘောတင်းနေတဲ့သဘောတွေ့ရပါတယ်အဲကိုယ်တွေပါတွေကိုဆန့်တန်းထားတဲ့အခါတော့ဒီကောင်းတို့ပါတော့မမထောင်ထားတဲ့အခါခါးတွေပါတွေမမထောင်ထားတဲ့အခါဒီရဲ့ကောင်းတဲ့ခါးတွေတောင်းတဲ့သဘောတွေလက်မောင်းတွေဆန့်ထားတဲ့အခါလက်ထောက်ထားတဲ့အခါလက်ထောက်ထားတဲ့လက်ထဲကနေတောင်းနေတဲ့သဘောတွေတွေ့ရတယ် အဲဒါဝါရောအတွေ့အထိတွေလည်းတောင်းနေတဲ့သဘောတွေတောင်းတဲ့သဘောသင်တဲ့သဘောထောက်ကန်တဲ့သဘောတွေလှုပ်ရှားတဲ့အခါကာလတွေမှာတောင်းနေတာလည်းတွေ့ရတယ်လှုပ်ရှားတာလည်းတွေ့ရတယ်လှုပ်ရှားတာလည်းဝါရောဒပဲသူကသင်ကြပါတယ်ဘုရားသနာရှိတဲ့ပုဂ္ဂိုလ်တွေမှာအဲဒီဝါရောဒချူရတာကပဲများပါတယ်သူကသင်ကြဆုံးဒီနေ့လည်းမှာသူကသင်ကြကိုယ်ထဲမှာပူအေးလွန်လာတဲ့ခါကျတော့ပူအေးလည်းသင်ကြပါတယ် ကျမ်းသာတွေလုံးလာတဲ့အခါပထမလက်ထင်ကြပါတယ်ဒါပေမဲ့အများဆုံးကတော့တောင်းနှင်းလှုပ်ရှားတဲ့ဝါရောဓကကအထင်ရှားဆုံးပဲဒါကြောင့်ဒီဥစ္စာကအများဆုံးရှိရမှရတယ်လက်ထဲကကွေးတယ်ကွေးတယ်လို့မှတ်တယ်ကပဂရီအပြင်မှာပုဂ္ဂိုလ်တွေနေရာချင်းကွေးတယ်ဆိုတာဟာပြညာပဲလက်ပဲမလို့သိကြတာပေါ့အဲယောဂီပုဂ္ဂိုလ်အနေကတော့ဒါမဟုတ်ဘူးလက်ထဲမှာ တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောဒါကိုသိရမယ်အစပရမသုခသမခါသာတော့အဲ့ဒါမသိသေးပါဘူးဒီလိုပဲကိုယ်ရယ်စနေဒီလိုအချမ်းမြင့်မှတ်နေရတာနောက်သမာဓိညာရင့်လာတဲ့အခါကျတော့ကိုယ်ရယ်ကိုယ်ရယ်ဆိုရင်တောင်းတဲ့သဘောတွေတင်းတဲ့သဘောတွေရွေရှားတဲ့သဘောတွေလှုပ်ရှားတဲ့သဘောတွေအသင်းသင်ဖြစ်နေတာတွေလို့ဒီမှာတွေ့ရတယ်အဲတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေဟာဝါယောဓပဲအတွေ့အထိပဲ အဲဒီတောင်းလက်တင်းနဲ့လှုပ်ရှားတဲ့သဘောသွေထိယဌာနကကာယမတာရကိုကြည်ယုတ်ကိုယုတ်ခေါ်တယ်ကာယတော်ရကသူ့ခေါ်တာအဲဒါနေရာတိုင်းမှာရှိတယ်နေရာတိုင်းမှာကိုယုတ်ကသွေးသားသိုးနေတဲ့နေရာသွေးသားကောင်းနေတဲ့နေရာဆိုနေရာတိုင်းမှာရှိတယ်ခေါင်းကနေပြီးတော့ဒီပြားဒီဒီပြားနေပြီးကောင်းဒီအဲဘိဗ္ဗာလည်းမှာလည်းပဲဒီကွန်အဆုံးရှိတော့ဒီကိုယ်လုံးမှာ အသွေးသားစိုးနေတဲ့နေရာဌာနတွေမှာအကုန်လုံးကသာသာကိုကြီးကနေရာတကာမှာရှိတယ်။အပြားလေးတစ်ခုနဲ့ထောက်ချင်ရထောက်နေရာတိုင်းကနေပြီးတော့ဒီအသွေးထိဖားနိုင်တဲ့ကာသသာရဆိုတာရှိတယ်။ဒါကြောင့်မို့အပြားလေးနဲ့ထောက်ထောက်ရတာနေပြီးနားပဲကျင်တာပေါ်လာမှာပဲ။ကျန်းနာရင်ကျန်းနာတာပေါ်လာမှာပဲ။အဲဒါနေရာတိုင်းမှာရှိပါတယ်။အဲဒါကိုကြီးရုပ်နဲ့သွေးထိရတဲ့ရုပ် ဒွေတိယကကျမ်းနာတာဖြစ်နုညံတာဖြစ်ဖြစ်ပူတာဖြစ်ဖြစ်ဝေးတာဖြစ်အေးတာဖြစ်ဖြစ်တောင်းတာဖြစ်ဖြစ်ပြင်းတာဖြစ်လှုပ်ရှားတာဖြစ်ဖြစ်အဲဒီအတွေ့အထိရောသုံးမျိုးပေါ့ရင်းညွှန်ပါခြင်းသုံးမျိုးကျေပြောမယ်ဆိုရင်စိတ်ပိုင်းတွေအများကြီးပေါ့အဲကျမ်းနာတာနုညံတာတွေကိုအဆင့်စင်တွေအများကြီးပူတာအေးတာနှွေးတာတွေမှာလည်းအဆင့်စင်တွေအများကြီးဒါကဒီထဲကဘူလောင်တာအကြောင်းပြုပြီးတော့အဲကျင်တယ်ကြိုက်တယ်နားတယ်စသည်ဖြင့်ဒါလိုဆိုလာမည်ပြောရတာတွေအများကြီးပဲ။ တောင်းတာတင်းတာလှုပ်ရှားတာတွေကလည်းတရားလေးအများကြီးစိတ်ပိုင်းနေတော့အများကြီးအချင်းချင်းပါချင်းတော့ပထဝီအာအာဝါယောပထဝီတေဇောဝါယောဒီတာသုံးပါးပါပဲအတွေ့အထိအဲဒီအတွေ့အထိရယ်ကိုရုပ်ရယ်ဒီနှစ်ခုကရုပ်ဒုက္ခသစ္စာတရားပဲရုပ်တရားပဲကိုနဲ့ထိရအတူရုပ်ကလေးရတာကိုရယ်ထိရတာကိုဆိုတာကတွေးထိရဌာန အကြည်ရုပ်ပဲဒီကိုယ်လုံးမှာအနှံ့ပြားရှိတယ်ဟိုကိုပုံသဏ္ဍာန်ကြီးကိုပြောတာမဟုတ်ဘူးလက်ပုံသဏ္ဍာန်ခြေပုံသဏ္ဍာန်ကြီးခေါင်းပုံသဏ္ဍာန်ကြီးကိုယ်ပုံသဏ္ဍာန်ကြီးကိုပြောတာမဟုတ်ဘူးကိုကြည်ရုပ်သွေးတိမူသင်ပေါ်ရာဌာနလေးအဲခုနပြောတဲ့အာဖျားလေးတနေရာမှာမလောက်ဘူးနေရာတိုင်းနေရာတိုင်းမှာဒီကိုကြည်ရုပ်သွေးတိရာဌာနလေးတွေရှိတယ်အဲဒီဒုတိယဌာနကိုကြည်ရုပ်ကတခုထိထိပြရတဲ့

ကြည့်ပြရတဲ့ယုတ်ကတစ်မျိုးဒီနှစ်ခုကယုတ်ဒုက္ခသစ္စာပဲတဲ့ဒါကတော့အများဆုံးရှိမှနေရတာယောဂီပုဂ္ဂိုလ်တွေမှာစတဲ့အခါသတ်မှတ်တာပဲအောင်းနေသိနေတယ်ပဲတဲ့ကနေတောင်းတဲ့သဘောတင်းတဲ့သဘောကြားတဲ့သဘောပိုက်တဲ့ကနေသင်ကြတာပဲမျက်စိနဲ့ကြည့်မနေရပါဘူးအဲသိနေစိုက်လိုက်လို့ချင်းပိုက်ထဲမှာတောင်းရင် တောင်းတာသိနေတာပဲတင်းရင်တင်းတာသိနေတာပဲထုတ်ကြတာလည်းသိနေတာပဲ မသိလို့ကိုမဖြစ်ပါဘူးစိုက်ကြည့်နေတာသိတော့တာအဲဒါတောင်းတာပြီးလည်းပဲဝါရောဒပဲတင်းတာပြီးလည်းဝါရောဒပဲထောက်ကံတောင်းနှင်းရော်ချင်းတယ်ကြီးရဲ့ထောက်ကံရဲ့ဆိုတာကစာဆုံးတောင်းနေတင်းနေဆိုတာကတော့ဒါကတော့အရာထဲကပြောလို့ရှိတဲ့ဥစ္စာအများနာလည်းတဲ့ဥစ္စာအတူတူပါပဲထောက်ကံနဲ့တောင်းနေတင်းနေအတူတူပဲအဲတောင်းနေတင်းနေဆိုတော့သူ့လောက်မတင်းလို့ရှိရင်ရော့တယ်လို့ခေါ်တာပေါ့ရော့တယ်ဆိုတာလည်းပဲတင်းတာအသေးစားပေါ့လေ ကျင့်တာအသေးစားပဲအကြီးစားမဟုတ်ဘူးအဲဒါကြောင့်ထောက်ကံတောင်းရင်ကြော်ချင်းတနည်းတဲ့ထောက်ကံတောင်းရင်ကြော်ချင်းဆိုတာဝါယောဓရဲ့လက္ခဏာပဲဝိထာမနာလက္ခဏာဝါယောဓတုဝါယောဓတုဝါယောဓတုဝိထာမနာလက္ခဏာထောက်ကံတောင်းနေခြင်းလက္ခဏာရှိထောက်ကံတောင်းနေတာဝါယောဓပဲဝါယောဓသိတယ်ဆိုတာဒီလိုထောက်ကံတောင်းနေတာသိရတာလေတွေဟူးဟူးနဲ့သွားနေတာတွေဒီလိုသိတာကိုဆိုလိုတာမဟုတ်အဲ့ဒါကပညာတွေတွေခေါ်တယ် အဲဒီကြီးညလေးတွေမှလည်းလေတိုက်တဲ့အခါမှာလေတိုက်တဲ့မှာထိုင်းနေရနေအဲဒီလေတွေကကိုတိုက်တော့တာတွေရှိပါလိမ့်မယ်အဲဒီမှာလေတွေတိုက်တော့တာတွေကကိုယ်ထဲမှာတောင့်တဲ့သဘောတင်းတဲ့သဘောကိုယ်ထဲတိုက်ခိုက်သွားတာလှုပ်ရှားတဲ့သဘောတွေရှိတယ်အဲဒါကဝါယောရအစစ်တွေပဲနော်ဝါယောရသူ့လက္ခဏာတွေအဲဒါကတစ်ခါတိုက်ပြီးရင်ပြီးတာပဲတိုက်ပြီးသွားတော့တာပဲနောက်တစ်ခါတိုက်ရင်အသေးပဲနောက်တစ်ခါတိုက်ရင်အသေးပဲလေထဲမှာနေတော့လေတွေတစ်ခုခုနဲ့လာနေတော့အများလား ကိုယ်မှလေတွေတိုက်ခတ်နေတယ်ဒီလေတွေကအများအားတည်ရှိနေတယ်လို့ထင်ကြပေါ့ဒီလိုမဟုတ်ဘူးဆိုတာလေကတစ်ခါတိုက်ပြီးအဲဒီတိုက်ပြီးတဲ့လေကတော့မရှိဘူးသွားတော့တာပဲရေစီးကြောင်းနဲ့များရေစီးကြောင်းနဲ့များမှာလက်နှိုက်ထားမယ်ခြေတော့ချထားမယ်ဆိုလို့ရှိရင်အဲဒီရေတွေကကိုယ်မှတိုက်တယ်သွားတယ်အေးတတ်တယ်အဲ့ဒီမှာလည်းရေဟာတစ်ခါတိုက်ပြီးလို့ရှိရင်နောက်တစ်ခါပြန်မတိုက်ဘူးတိုက်ပြီးတိုက်ရေတွေကအောက်သွားတော့တာပဲအသေးသေးကြီးတယ်ပဲအဲဒီလိုပဲ လေထဲမှာနေတဲ့ပုဂ္ဂိုလ်လေရုပ်တွေတိုက်သွားတာလည်းအသေးအသေးကြီးတယ်ပဲအဲလေရုပ်တာမဟုတ်ကိုယ်ကနေပြီးတော့ဒီမှာဘောင်းနဲ့ပိန်နဲ့စသည်ဖြင့်မှတ်နေရမှာလည်းပဲတောင်းတဲ့သဘောတင်းတဲ့သဘောတွေဒါတွေလည်းအသေးသေးကြီးတဲ့အဟောင်းမရှိဘူးအဲဘောင်းနဲ့မဆင်ကနေပြီးတောင်းတင်းပြီးလှုပ်ရှားသွားတဲ့သဘောဟုတ်သွားပိန်နဲ့မှတ်တဲ့အခါခုနကတောင်းနေတာကကြာမိလာတာမဟုတ်ဘူးအသေးပဲအဲဒီမှာလည်းရော့ရော့ပြီးတော့လှုပ်ရှားလာတဲ့သဘော နာပင်ရဆုံးသွားလို့ရှိရင်လည်းကုံသွားကြရင်မရှိဘူးနောက်တစ်ခါဟောင်းနေမှတဲ့ကတောင်းနေပေါ်တင်းတဲ့သူကအသေးပဲအဟောင်းမရှိဘူးအဲအဟောင်းဟောင်းနေတင်းနေလို့ရှိရင်ဒါကတော့ပြင်းညပေါ်တယ်မတိုင်းမတိုင်းအသေးသေးတွေကြီးတယ်ပဲလို့ညာနဲ့ရှင်းလာလို့ရှိရင်ဒါပရမတပင်းဆရာတော်ဆရာကြီးကရေးတာအဟောင်းအဟောင်းပြင်းညာတဲ့အသေးသေးပရမတလူဇန်ကြီးကကြားရတယ် အဟောင်းဟောင်းနေထင်းနေလို့ရှိရင်ဖြင့်မြင်တာလည်းအဟောင်းကြားတာလည်းအဟောင်းမြင်ပြီးသားတွေထမြင်ကြားပြီးသားတွေထကြားတွေ့ပြီးသားတွေထတွေ့ရင်ကရှိတဲ့ဟာတွေပဲလို့ဒီလိုထင်းနေလို့ရှိရင်ပြင်တာပြင်းညပြင်းနေတာတဲ့ပရမမဟုတ်ဘူးတဲ့အဲအသိကြီးတယ်ပဲမြင်ရတာလည်းသိကြားရတာလည်းသိအခုမြင်တာလည်းသိနောက်တစ်ခါမြင်တာလည်းသိနောက်တစ်ခါမြင်တာလည်းသိကြားရတာလည်းကြားတယ်ကြားတယ်အသိတွေ့ထိရတာလည်းတွေ့ထိတယ်တွေ့ထိတယ်အသိဖောင်းတယ်ပိန်တယ်မှရင်ဖောင်းတာလည်းသိပိန်တာလည်းသိနောက်တစ်ခါဖောင်းလို့ရှိရင်လည်းသိနောက်တစ်ခါပိန်လို့ရှိရင်လည်းသိမှတိုင်းမှတိုင်းရ အသေးသေးကြီးတဲ့ပဲညာထဲမှာထင်းနေပြီဆိုလို့ရှိရင်ဒါပရမတ်ပဲကောင်းတယ်ဆိုအတူတူလေးနဲ့အဟောင်းအောင်ပညာအသေးသေးပရမတ်တဲ့ဒါလွယ်ပါရဲ့ဒါလေးကစားထဲမှာပါဘူးအဲဒါလေးဆိုရမယ်ဒါလေးသိကောင်းတယ် အဟောင်းအဟောင်းပညာအသိအသိပရမအဟောင်းအဟောင်းပညာအသိအသိပရမအ သေးသေးတွေထင်လာပြီဆိုလို့ရှိရင်ဝိပဿနာဉာဏ်ကျင့်လာပြီအဲသေးသေးမထင်သေးဘူးဟောင်းဟောင်းနေပဲထင်တော့ဆိုလို့ရှိရင်မရင်သေးဘူးပြောတာအဲကိုကိုတော်ရအဆူလေးဆိုကြပါလေကိုနှင့်ထိရကိုကအဲထိတိုင်းထိတိုင်းဟောင်းနေပိန်နေမှသာဖြစ်ဖြစ်တဏှာထိတာလို့စူးစိုက်ပြီးထိရထိရလည်းမှသာပဲဖြစ်ဖြစ်ကိုယ်ရဆန့်တယ်မှသာပဲဖြစ်ဖြစ်သွားတဲ့ခါကလည်းကြွတယ်လှမ်းတယ်ချတယ်မှသာအဲ့ဒီမှာလည်းတွေ့ထိတယ်ပဲ ကိုမူရာတွေမှတ်တိုင်းမှတ်တိုင်းအတွေ့အထိတွေမှတ်နေတာပဲဒါကတော့အဲ့ဒါမှတ်နေရတာအဲ့ဒီမှာကိုတွေ့ထိရဌာနလည်းတင်ကြတယ်တွေ့ထိရတဲ့ဘောခုနကပထဝီတွေ့ထိဉာဏ်ခံပါတာနုညံတာခြေသောတွေ့ထိဂူလာနွေးတာအေးတာဝါရောတွေ့ထိတောင်းတာတောင်းတာတင်းတာလှုပ်ရှားတာသွန်ကန်တာအဲ့ဒါတွေတွေ့ရတယ်ဒါကိုနဲ့ထိရထိရတာရုပ်ဒုက္ခသစ္စာတွေပဲခိုက်တာအချင်းဖြစ်ပြီးချက်ချင်းကြောက်သွားတယ်ဘာမှအကုသရာလည်းမရှိဘူးသတိပုဂ္ဂိုလ်တွေနေဆိုလို့ရှိရင်တော့ ကိုယ်လည်းမောင်းတန်းထားပြီးတောင့်တင်းနေတာငါအားကောင်းတယ်ငါသားမယ်ဆိုပြီးအားကိုးရတယ်လို့ထင်ရတာပေါ့အဲယောဂီပုဂ္ဂိုလ်နေရာချင်းအဲဒီမှာလည်းတောင့်တဲ့သဘောလေးတောင့်ပြီးကြောက်တောင့်ပြီးကြောက်ကျင်းပြီးကြောက်ကျင်းပြီးကြောက်နေဘာမှအားကိုးရတဲ့သဘောမရှိဘူးမမြဲတဲ့သဘောတွေအဲဒီမှုပြမှုကအများအားနှိမ့်ဆက်နေတဲ့သဘောတွေဒုက္ခသစ္စာတရားတွေပဲပြီးတော့ထိပြီးသွားတာကနာဒုက္ခသစ္စာတရားတဲ့ဆရာမယ်ကိုနှင်းထိရာကိုနှင်းထိရာရုပ်ဒုက္ခရုပ်ဒုက္ခထိကနာဒုက္ခထိကနာဒုက္ခ ကိုယ်နဲ့ထိရာရုပ်ဒုက္ခရှိကနာဒုက္ခကိုယ်နဲ့ထိရာ င်းတာပိန်တာမှတဲ့အခါဖြစ်စေတွေးတာဆန္ဒမှတဲ့အခါဖြစ်စေလှူရှားတာမှတဲ့အခါဖြစ်စေအဲလမ်းလျှောက်နေတဲ့အခါညာလမ်းနဲ့ပဲလမ်းနဲ့ကြွတယ်လမ်းနဲ့ချတယ်မှတဲ့အခါဖြစ်စေတွေးထီရဌာနကတွေးထီရတဲ့သဘောတွေတောင်းတဲ့သဘောတင်းတဲ့သဘောလှူရှားတဲ့သဘောအစဉ်စဉ်တွေတွေးရတယ်အဲတွေးထီရဌာနလည်းပဲသင်ကြားတယ်ကျောင်း ကြောက်တဲ့ကလှုပ်ရှားနေတဲ့ကကြောက်တဲ့ကထင်ရှားတာပေါ့လက်ထဲကလှုပ်ရှားနေလက်ထဲကထင်ရှားလက်ထဲကတောင်းနေလက်ထဲကထင်ရှားတယ်ဗိုက်ထဲကဖောင်းနေပင်နေဆိုဗိုက်ထဲကနေထင်ရှားတာပေါ့ဒါကတရားထိုင်နေဆိုပြီးမှတကကိုယ်ထဲကတောင်းတင်းပြီးတော့နေတဲ့သဘောကိုခါးလေးပဲစမ်းပြီးတော့တောင်းတင်းနေတဲ့သဘောအဲ့ဒီကထင်ရှားတာပေါ့ဒါထိတယ်လို့မှတ်တဲ့ခါတော့ထိရဌာနကပေါ့ခြေတော့ကဒီကြားကအဖြစ်ဖြစ်ဒီသလုံးကအဖြစ်ဖြစ်ပေါင်းကအဖြစ်ဖြစ်ဓမ္မကအဖြစ်ဖြစ်အဲဝိနမနဲ့ထိနေကြောကပဲဖြစ်ဖြစ် မနေရာကပဲဖြစ်ဖြစ်ပေါ့အကုန်လုံးတွေ့ကြည့်တယ်အဲအတွင်းကနေပြီးတော့အသွေးသားတွေတဲကနေပြီးတွေ့ထိတာတွေလည်းရှိတာပဲရိုးရိုးအတွေ့ထိတယ်အများကြီးပါပဲအဲဒီမှာသိရဌာနယုတ်ကကာသဘာလာကိုကြည်ယုတ်ခေါ်တယ်လူတွေယုတ်ဒုက္ခသစ္စာပဲအဲထိပြီးရတဲ့သဘောတွေကတော့အကောင်းဆုံးတွေအထိပြီးအကျဉ်းချုပ်ပါရခဏအထူးဒီသောဝါရောက်ဆိုအတွေ့ထိတယ်အဲဒါတွေလည်းပဲယုတ်ဒုက္ခသစ္စာပဲ ယုတ်တရားပဲဒုက္ခသစ္စာပိုင်းခြားသိရမယ်တရားဒုက္ခပရိညေယဒုက္ခဒုက္ခသစ္စာကိုပရိညေယပိုင်းခြားရသိရသည်ဒုက္ခသစ္စာကိုပိုင်းခြားရသိရသည်အဲဒီဒုက္ခသစ္စာပိုင်းခြားသိနေအောင်လို့ပဲခုရှုမှနေတာကောင်းတယ်ပိန်တယ်ဆိုတာကောင်းတာထဲမှာအတွင်းဝင်ပြီးတော့နေတဲ့တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောထိပ်ပြရတဲ့သစ္စာပါယုတ်လို့ခေါ်တယ်ထိပ်ပြရတဲ့သဘောတွေ အဲ့ဒါတွေကိုပိုင်းခြားသိနေအောင်လို့အားထုတ်နေတယ်ပြီးတော့သိမှုဤဒီအာဌာနကိုရုပ်လည်းပိုင်းခြားသိနေပြီးတော့သိသိမှုသိသိမှုကာယဝိညာဉ်ယထာနဲ့သိသိမှုနံတရားတွေလည်းပိုင်းခြားသိနေအောင်လို့အားထုတ်နေရတာပေါင်းနေပင်နေမှနေတာသိရတာနေပြီးတော့သိရဌာနရုပ်ရယ်သိသိရတဲ့ရုပ်ရယ်သိသိတဲ့သဘောရယ်အဲ့ဒီတရားတွေကိုပိုင်းခြားသိအောင်အားထုတ်နေတာ အဲအမှန်ကောင်းပါတယ်အမှန်အကျတယ်ဒုက္ခသစ္စာတွေပညာပြအောင်အားထုတ်နေရတယ်သုသာမဒုက္ခသစ္စာကိုပိုင်းခြား၍သိရသည်ဆိုတာဒုက္ခသစ္စာကိုပိုင်းခြား၍သိရသည်ဒုက္ခသစ္စာကိုပိုင်းခြား၍သိရသည်ဒုက္ခသစ္စာကိုပိုင်းခြား၍သိရသည် သစ္စာဆိုပိုင်းခြားသိရတယ်အဲဒါဘာတွေတော့ဆိုမြင်နိုင်ကြတိုင်းဓဝါ၆ပါးကသင်္ချာပေါ်နေတာတွေကဒုက္ခသစ္စာတွေကြီးတယ်ပဲအဲဒါတွေသိအောင်လို့ ကိုဝိပဿနာရှုနေရတာဒုက္ခသစ္စာတွေမှတ်တိုင်းမှတ်တိုင်းမြင်လာမှရင်လည်းဒုက္ခသစ္စာပဲကြားလာမှလည်းဒုက္ခသစ္စာနာလာမှဒုက္ခသစ္စာသာတိတာမှရတာလည်းဒုက္ခသစ္စာတွေ့ထိတာမှရတာလည်းဒုက္ခသစ္စာပဲအဲစိတ်ကူးစဉ်းစားကြံစည်တာတွေရှိတယ်အဲဒါတွေလည်းဒုက္ခသစ္စာတွေပဲစိတ်ကူးစဉ်းစားကြံစည်နေကြံစည်တယ်သူကအမှန်တရားပါတယ်ရှုပါသားတွေကသူကတော့သင်ကြားတယ်ပေါင်းနေပိန်နေတိုင်းနေထိတယ်မှတ်နေစိတ်ကလေးကသူ့သွားခြင်းအထွက်ထွက်သွားတာပဲသွားတယ် ကြံရင်လည်းကြံတယ်စဉ်းစားရင်လည်းစဉ်းစားတယ်မှားလိုက်ရတယ်သူကအမှန်တရားတယ်သူကမမြဲဘူးစိတ်ကူးလေးအစမရှိဘဲနဲ့အခုမှအသေးဖြစ်လာချူမလိုက်ရင်မကြည့်ပြန်ဘူးကြောက်သွားပြန်ပြီအဲတော့ဖြည့်ပြီးကြောက်သွားလို့မမြဲတဲ့သဘောပဲဆိုတော့သူကသင်ကြားတယ်အဲဒီစိတ်ကူးကလည်းမိယာယုတ်ကိုမိပြီးတော့ဖြစ်တယ်ဒါကြတော့ဆရာလေးဆိုနေဆိုရင်အရိယဝတ္ထုယုတ်ဆိုတာနှလုံးမှာကြည့်တယ်လို့နှလုံးသွေးကိုမိပြီးတော့ကြည့်တယ်လို့ဆိုပါတယ်အဲဒါကိုယုတ်ခဲရပဲမိမိပေါ့လေ မိယာယုတ်တရားယုတ်တော့ကြည့်ရတာပဲမိယာယုတ်တရားယုတ်ကတရားအဲသိသိရတဲ့အာယုံကတရားသိရတဲ့အာယုံကတော့ဒီကုစဉ်းစားတဲ့အာယုံဆိုတာရုပ်အနေအားဖြင့်လည်းပဲပေါ်လာတာရှိတယ်နာအနေအားဖြင့်ပေါ်လာတာရှိတယ်ယုံနာမဟုတ်ဘဲနဲ့ပညာအနေအားဖြင့်ပေါ်လာတယ်လည်းရှိတယ်သူကအမျိုးမျိုးရှိနေတယ်အဲဒီတော့ဒီမှာတော့ဝိပဿနာရာမှာတော့ပညာကတော့ထည့်ပြလို့မပြည့်ဘူးလားယုံနဲ့နာမယ်ထည့်ထားရတယ် နှလုံးသိရတယ်နှလုံးကဒီကုစဉ်းစားကြံနေတဲ့အခါဒီကုစဉ်းစားကြံစီမှုကလေးကိုဖြစ်ရဌာနနှလုံးယုံတဲ့သာရဆရာများအဆိုနဲ့အဲသူ့အတိုင်းပဲထားတယ်ကျမ်းဂန်အတိုင်းထားတယ်ဒီပြင်းပြင်းနဲ့ထားလို့မဖြစ်ဘူးသိရတဲ့သိရတာကတော့စိတ်ကူးထဲမှာပေါ်လာတဲ့အာယုံစိတ်ကူးအာယုံပေါ့အဲဒါရုပ်အဆိုင်ထဲမြင်ရတဲ့အသွင်အသွင်ရုပ်သဘောမျိုးလည်းပေါ်နိုင်တယ်ကြားရတဲ့အမှန်ရုပ်သဘောမျိုးလည်းပေါ်နိုင်တယ်နားရတဲ့အနံ့ရုပ်သဘောမျိုးလည်းပေါ်နိုင်တယ် စားသိရတဲ့အရာတော်သဘောမျိုးလည်းပေါ်နိုင်တယ်တွေးထရတဲ့အတွေ့အထိသဘောမျိုးလည်းပေါ်နိုင်တယ်အဲဒုက္ခဆိုင်ခဲကြီးအဲရုပ်ထဲဝတ္ထုကြီးနေရာချင်းဒီလိုလည်းပေါ်လာနိုင်တယ်အဲဒါကရုပ်တရားနာနာကတော့အဲသိကုစဉ်းစားကြံစည်မှုနာတရားတွေဘယ်လိုလဲပေါ်နိုင်တယ်အဲဝါမျက်ဝါသာသာတွေပြန်စဉ်းစားမိတာရှိတယ်သိကျစိတ်ကျသားတွေပြန်စဉ်းစားမိတာရှိတယ်။ဟွန်းချမ်းသာ ဒုက္ခတွေဖြစ်ပေါ်လာတိုင်းပြန်စဉ်းစားမိတာရှိတယ်ဆင်းရဲတာတွေပြန်စဉ်းစားမိတာရှိတယ်အဲလိုချင်မှုလောဘဖြစ်လာတာပြန်စဉ်းစားမိတာရှိတယ်ဒေါသဖြစ်တာပြန်စဉ်းအမျိုးမျိုးရှိတာပေါ်နေနာတရားတွေကလည်းအမှန်ကျေဝန်းပါတယ်အဲဒါကြောင့်သိရတဲ့အာယုံကတော့ရုပ်လည်းရှိတယ်နာလည်းရှိတယ်အဲဒါကြောင့်လည်းမှနှလုံးသိရယုံနာများတဲ့ရှိကတော့အဲမျက်စိမြင်ရယုတ်ဒုက္ခဒီလိုလာတာပေါ့ယုတ်ကြည့်တယ်ပဲနာမပေါင်းနားနေကြရလဲယုတ်ပဲ နှာခေါင်းနဲ့နာရလည်းရုပ်ပဲလျာနဲ့စားပြရတာလည်းရုပ်ပဲကိုယ်နဲ့ထိရတာလည်းရုပ်ပဲနောက်အဲမြင်တာလည်းကြားတာလည်းနာသိတာလည်းစားသိတာလည်းထိသိတာလည်းဒါတွေကနာတရားတွေအခုမနောဓာယစိတ်ကူးဓာယကြတော့ယောနာရောသူကအဆုံးဖြစ်လာတယ်ရုပ်ကြည့်တယ်မဟုတ်ဘူးနှလုံးကရုပ်သိကူသိကူချင်းသိကူမှုဤတရားဖြစ်တဲ့နှလုံးကရုပ် ပြီးတော့စိတ်ကူးပြီးတော့သိရတဲ့အာယုံကယောနာနှမျိုးလုံးရှိတယ်ဒါကြောင့်ဒီမှာယုံနာများလို့ဆိုရတယ်ငါလေးလည်းမှတ်ထားရတယ်ဒါကွဲတယ်သိရပုံနဲ့မတူဘူးလို့သိကနာဒုက္ခနဲ့အစိတ်ကူးစကြံသိနေတာနာတာတော့သင်ကြားပါပြီခင်ဆိုရမယ်နှလုံးသီယာယုံနာမြာသိကနာဒုက္ခနှလုံးသီယာယုံနာမြာ နိကနာဒုက္ခနှလုံးသိရာယုံနာများသိကနာဒုက္ခ Yeah. သုံးသွားပြီဝိပဿနာရှိရတဲ့ဌာန6ခုဟုတ်လားနာမသင်္မာ5 6 9 2 9 10အဲ6ခုပဲရှိပါတယ်မျက်စိကတစ်ဌာနနားကတစ်ဌာနနှာခေါင်းကတစ်ဌာနလျှာကတစ်ဌာနကိုယ်ကတစ်ဌာနနှလုံးစိတ်ကူးစဉ်းစားရာကတစ်ဌာနဒီ6ခုပဲရှိတယ်လူတိုင်းလူတိုင်းဒီ6ခုပဲသိချင်မရှိဘူးနားတိုင်းနားတိုင်းဒီ6ခုပဲဘယ်ဘတ်တော်ရှိဒီ6ခုပဲဒီ6ခုမှတပါးသိရင်အလို့မရှိဘူး အဲဒီကြောက်ကနေပြီးတော့ဆွဲလာမှုတွေဖြစ်နေတာမြင်ရကနေပြီးငါပဲသူပဲယောက်ျားမိန်းမပဲမြဲတယ်ချမ်းသာတယ်ကောင်းတယ်စသည်ဖြင့်ဆွဲလာကြားရကလည်းဆွဲလာတယ်နာရကလည်းဆွဲရဆွဲလာတယ်စားသီးရကလည်းဆွဲလာတယ်ဒုတိယကလည်းဆွဲလာတယ်အဲသေကုသနာကြံစီရကလည်းဆွဲလာအကုန်လုံးဒီ6ဌာနကနေဆွဲလာတယ်အဲဒီဆွဲလာတဲ့6ဌာနကတရားတွေကိုအမှန်တိုင်းသိအောင်ဝိပဿနာရှုရတာအဲဒီဝိပဿနာရှုရတာအခုဒီ6ဌာနကပေါ်တိုင်းပေါ်တိုင်းသာရှုနိုင်ရင်ကုန်ပြီ သိရင်ဘယ်မှမရှိတော့ဘူးစားတဲ့စုံတာမရှိဘူးဝိပဿနာဝိပဿနာတည်းစုံအောင်လို့ရှိမယ်ဆိုရင်ဘယ်နဲ့မှမဖြစ်နိုင်တော့ဒီ၆ခုတည်းကပဲဖြစ်ရမှာပဲဒီ၆ခုပဲရှိတယ်အဲဒါသုံးပါပြီအဲ့ဒီ၆ခုလုံးကိုအကုန်လုံးမရှိနိုင်သေးခင်တဏှာကစိုက်ပြီးတော့ကိုယ်တွေ့ထိကနေပြီးပြုရတယ်အဲဒါကြိုးလည်းပဲသက်တဲ့ဝင်လည်းကနေရှုတာလည်းရှိတာပဲဒီဒီနေရာကနေပြီးတွေ့ထိရှုတာလည်းရှိတာဘုန်းကြီးများစီကတော့အဲသက်တဲ့ဝင်လည်းအကျိုးဆက်လို့ဆိုရမှာပေါ့လေဘိုက်ကဖောင်းတာပိန်တာ တောင်းနှင်းလောက်ကြတာတရားစပြီးတော့ရှုနေအာစလောက်ပါပဲနောက်သမာဓိညာအားကောင်းလာတဲ့ခါကျတော့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းအကုန်လုံးရှုရတာအကုန်လုံးဘာမှအကျွင်းကြံမရှိဘူးမသိတာလည်းမရှိဘူးအကုန်လုံးပြီးတော့တာပဲအဲဒါအကုန်လုံးပြီးအောင်လိုက်ပြီးတော့ရှုရအဲဒီလိုရှုတော့မှတ်တိုင်းမှတ်တိုင်းဟာအချင်းယုတ်ကတော့မှားရတဲ့သိရတဲ့အာယုံယုတ်ကတရားမှတ်သိနေတဲ့စိတ်နံတရားကတရားဒါလေးနှစ်ခုထင်လာတယ်သိစရာအာယုံယုတ်ကတစ်မျိုး သိနေတဲ့စိတ်နာငါတမျိုးပထမအစမှာကျူရတာယုတ်တရားတွေကျူရတာများတယ်နာသိနေကျူရအောင်အဲဒါယုံနဲ့နာနဲ့ခုပိုင်းကြပြီးတော့ဒီဖောင်းနေဆိုလို့ရှိရင်ဖောင်းနေမှတည်းကဖောင်းပြက်လာတဲ့ယုတ်ကတည်းကဖောင်းနေလို့မှတ်သိလိုက်ပါလေရတယ်ကြာဒီလိုသင်ကြားတာပိန်နေဆိုရင်လည်းပဲပင်ကြသွားတဲ့ယုတ်ကတည်းကမှတ်သိတာလေးရတယ်ကြာဒါနဲ့ခုရှိတာလည်းပြင်မှမရှိဘူး ကွေးရဆိုရင်တောင်းနှင်းလောက်ကြတဲ့တစ်ထက်ကနေပြီးတောင်းနှင်းလောက်ကြတဲ့ကွေးတွေရုပ်ပဲကြာမှတ်ပြီးတာတွေကကြာကားပဲရှိတယ်။သွားတဲ့ခါကာလတွေကြွရဲလှမ်းနေချရဲမှရင်အဲ့ဒီမှာလဲကြွတာလှမ်းတာချတာလို့ခေါ်ရတဲ့တောင်းနှင်းလောက်ကြတဲ့ရုပ်ကလေးကကြာပြီးတာကကြာဒါလေးနှစ်ခုပဲရှိတယ်။မတိုင်းမတိုင်းကယုံနာနာတစ်ခုကြီးရဲ့တွေ့ရတယ်။မြင်လာကြတာဒီမှတ်တဲ့ခါနဲ့ အသာဓမ္မကဆိုလို့ရှိရင်မြင်ရတဲ့အာယုကတကြမြင်သိတာတကြဒီလိုပဲထင်ပါတယ်အဲကြားတဲ့အာယုကတကြကြားသိတာတကြကြားတဲ့အာယုကအမှန်မဟုတ်ကြားတဲ့အသံကမြင်ကြားသိတာတကြနှာခေါင်းကနာနဲ့ကဆိုရင်နာနာသိရတာကတကြနာသိရတဲ့အနံ့ကတကြနာသိသွားတာလေးကတကြအဲတွေ့ထိဆိုလို့ရှိရင်တွေ့ထိရတာတကြထိပြီးသွားတာလေးကတကြဒီကုသနာကြံနေတဲ့ခါတော့ဒီကုသနာကြံရတဲ့အာယုကယောနာနှမျိုးလုံးပဲဒါပဲမလို့ ဓမ္မအစမှာလည်းယုတ်ဒီကညာများချုပ်ပြီးတော့နေရတယ်အဲပြီးရတယ်ယုတ်ကတခြားပြီးနေတဲ့စိတ်နာလေးရတခြားအဲဒီတော့ပိုင်းခြားပြီးတော့ပြီးအဲဒီတော့ပြီးလို့ရှိရင်လားနာမရူပပရိစ္ဆေရညာနာယုတ်ကိုပိုင်းခြားပြီးတာတဲ့အရေးကြီးပါတယ်ဝိပဿနာမှာခြူတိုင်းမှတိုင်းခြူရတဲ့အာယုံနဲ့ခြူပြီးနေတဲ့စိတ်ကလေးနဲ့ဒါလေးလည်းကိုကွဲဝေရရေးကြီးဒါလေးမသိတဲ့အတွက်ကြောင့်ခြူရတဲ့အာယုံတွေလည်းပဲ ပုဂ္ဂိုလ်သတ္တဝါချင်းနေတဲ့သူသိနေတဲ့စိတ်လည်းပုဂ္ဂိုလ်သတ္တဝါချင်းစဉ်းစားနေတဲ့စိတ်သတ္တဝါအဲဒီပုဂ္ဂိုလ်သတ္တဝါချင်းဘယ်နဲ့အတ္တဆွဲတွေဖြစ်နေတာဒီအတ္တဆွဲတွေကင်းအောင်လို့ဒီတိုင်းဒီတိုင်းနေလိုက်ပြီးတော့ရှုရတာရှုပါများလို့သမာဓိညာရလာတဲ့အခါအားကောင်းလာတဲ့အခါကျတော့ပေါ်တိုင်းပေါ်တိုင်းဟာယုတ်တရားကတစ်မျိုးအာယုံမသိတဲ့ယုတ်တရားကတစ်မျိုးအနာရမနာဓမ္မလို့ပြီးမှမှာဟောတယ် အာယုံသိရတဲ့နံတရားတွေပါရဏရမှာအာယုံသိရတဲ့တရားတွေဒီနှစ်ခုပဲမသိစရာအာယုကတမျိုးမှတ်သိတဲ့စိတ်နံတရားတွေမျိုးဒါတွေနှစ်ခုရှိတာပဲဘုရားဒေသနာတော်ဒီမှာတော့ကြောက်ကလေးနဲ့ကြိုးလေးနဲ့တော့ခွဲပြထားပါပဲအဲဒါများကြောက်ကလေးအခုလက်စွပ်တစ်ပါးလို့ဝတ်တဲ့ကြောက်ကလေးမျိုးပေါ့လေအဲဒီကြောက်ကလေးပေါက်ကလေးဖောက်ထားတယ်အဲဒီပေါက်ကလေးထဲမှာကြိုးလေးနဲ့တည်ထားအောင် အဲကျိုးကကြောက်ကအနီဆိုလို့ရှိရင်ကျိုးကစိမ့်တို့အပြာတို့အဝါတို့ထည့်တာပေါ့ပွဲအောင်အဲဒါလည်းဝါပေါ်မှာတင်ကြည့်ဖြစ်စေလုံးမဟုတ်ဒီနေရာမှာထိတ်ထားပြီးဖြစ်စေမျက်စိမြင်ကောင်းတဲ့ပုဂ္ဂိုလ်ကကြည့်ပါကြည့်လို့ရှိရင်ကြောက်ကလေးကတခြားကျိုးလေးကကြောက်ွဲပါလိမ့်မယ်ကြောက်ကကြောက်ညီလေးဆိုကြောက်ကအညီလေးကျိုးကအသိင်းလေးဆိုရင်အသိင်းလေးကျိုးစိင်းလေးပြီးထားတယ် ကျိုးကကြောက်ထဲမှာဝင်နေတယ်ဆိုတာအဲဒီလိုကြွယ်ရပြီးသိပါလိမ့်မယ်အဲလိုပဲဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာပထမရုပ်တွေမှားတာကိုပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ကိုယ်ရယ်စတယ်စသည်ရုပ်မူရာတွေမှားတယ်အဲဒီရုပ်မူရာတွေကဘာနဲ့တူနေလဲဆိုကြောက်နေတူနေမှတ်သိတဲ့စိတ်ကလေးကဘာနဲ့တူနေလဲဆိုကျိုးနေတူတယ်ကြောက်နေကျိုးနေဟာတခြားသူရောလို့မရဘူးအဲဒီလိုပဲ မှတ်သိရတဲ့ကိုယ်ရုပ်ကတခြားမှတ်သိနေတဲ့စိတ်နာလေးကဒီလိုကွဲတာပေါ့။ဖောင်းတယ်ဆိုဖောင်းတာကတခြားသိတာတခြား၊ပိန်တယ်ဆိုပိန်တာတခြားသိတာတခြား၊ကိုွေးတယ်ဆိုကိုွေးတာတခြားသိတာတခြား။သွားတယ်ဆိုရင်သွားတာတခြားသိတာတခြား၊ကြွတယ်လှမ်းတယ်ချတယ်ဆိုရင်ကြွတာလှမ်းတာချတာတခြားသိတာတခြား။ထိုင်နေဆိုရင်ထိုင်နေထိုင်တဲ့ကိုယ်ကြီးကတရားသိတာတရားသိလို့ယူတိုင်းယူတိုင်းကသိရတဲ့အာယုယုတ်ကတရားသိနေတဲ့စိတ်ကတရားသိရတဲ့အာယုယုတ်ကဘာနဲ့တူလို့ဆိုကြောက်ကလေးနဲ့တူ ပြီးနေတဲ့စိတ်ကလေးကဘာနဲ့တူလဲကျိုးလေးနဲ့တူပြီးကျိုးလေးကကြောက်ထဲဝင်တယ်အဲလိုပဲပြီးတဲ့စိတ်ကလေးကပြီးစရာရုပ်စီကိုပြည့်ပြည့်ပြီးတော့ကတ်တာကျိုးလေးဝင်မှာဝင်ဝင်ကဝင်ပြီးတော့နေတာလည်းပဲဖောင်းနေဆိုဖောင်းရပြီးပြေးကြတယ်ပိန်နေဆိုပိန်ရပြီးပြေးကြတယ်အဲဒီလိုပြီးစရာအာယုံနဲ့ပြီးရဲ့အပိနာတရားလေးပြီးစိတ်တရားလေးဒါလေးနှစ်ခုရှိတာပဲပုဂ္ဂိုလ်သတ္တဝါအကောင်းတယ်လို့ဒီနေ့ဘာမှမရှိဘူးလို့ရှင်းမှရင်သဘောကျလာရင် အဲဒါနာမရူပပရိသေညာခေါ်တယ်ဒါကျူးစလာမှလို့ရှိရင်ဒီမှာယောဂီတွေဒီရက်နေ့အတွင်းလည်းဒါကတော့ဖြစ်နိုင်ပါတယ်အဲကျိုးလည်းပဲရှိဖို့မှပုံမှန်နေရာပြတာရော့နေတာနဲ့50ရက်နဲ့မဖြစ်တဲ့ပုံစံလည်းရှိတယ်။ဒီနေ့ရတလားကြာလို့တော့မှနာမရူပပရိသေညာမရောက်သေးတဲ့ပုံစံလည်းရှိတော့ရှိသေးတာပဲရှိပါတယ်ဒါဒုတိယကရှိတတ်ပါတယ်။ဆရာသမားပြောတဲ့အတိုင်း င်းတင်းချင်းချင်းမှားလို့ရှိရင်တော့ဒါတရားမြင့်အတွင်းမှာဒီနာယုကပိုက်ချပြီးပါတယ်မှားတယ်အာယုကပြမှတ်ပြီးနေစိတ်ကပြတာလေးကွဲတာဒါလေးကွဲပြီးတော့အကြောင်းနဲ့ကျိုးလေးတွေလည်းကွဲတာဘူးတော့လောလောပဲပြောရအောင်အကြောင်းနဲ့ကျိုးလေးအကြောင်းနဲ့ကျိုးကဘယ်လိုပေါ်လာလဲဆိုကွေးတဲ့အခါကွေးကျင်တဲ့စိတ်ရှိမှကွေးမှုတွေဖြစ်လာတယ်သတိပုဂ္ဂိုလ်နေရာချင်းတော့ကွေးကျင်ရင်လည်းငါပဲကွေးတာလည်းငါပဲငါကွေးကျင်လို့ငါကွေးတယ်ငါလည်းပဲအဲငါကွေးကျင်တဲ့အခါငါကွေးတယ် ကိုယ်ကျင်တာနဲ့ကိုယ်တာတယောက်တည်းပဲလို့ဒီလိုထင်တယ်သတိပုဂ္ဂိုလ်ကြီးမေးကြည့်ဒီတိုင်းနဲ့ထင်တာပဲသာမတတဲ့ပုဂ္ဂိုလ်ကြီးမေးရင်ကိုရှင်းတာပဲလေသာတတဲ့ပုဂ္ဂိုလ်ဆိုရင်တော့သာသဘောနဲ့သူကကျမ်းပါပြီးဖြေခြင်းနဲ့ဖြေအောင်မယ်အဲသာသဘောနဲ့မဟုတ်ဘဲနဲ့ရိုးသားတာဖြေမယ်ဆိုရင်သာသတဲ့ပုဂ္ဂိုလ်လည်းတရားမထုတ်ပါသေးဒီလိုပါပဲကိုရှင်းတာလည်းငါကိုယ်တာလည်းငါငါကောင်တကောင်နဲ့အသက်ရှင်နေတဲ့ကောင်တကောင်နဲ့ဒီလိုထင်နေပါတယ်ဝိပဿနာဉာဏ်သင်ရင်းလာတဲ့အခါကျတော့ ကိုယ်ကျင်တယ်ကိုယ်ကျင်တယ်ရှုစွာမှားရတယ်နောက်မှကိုယ်ရယ်ကိုယ်ရယ်လို့မှားပြီးတော့ကိုယ်ကျင်တာတွေကတခြားကိုယ်တာတွေကတခြားကွဲနေကိုယ်ကျင်တာကကိုယ်တာမဟုတ်ဘူးအဲရှုမှတ်သိတာကလည်းပဲတခြားပဲကိုယ်ကျင်တာကလည်းတခြားပဲကိုယ်တာကလည်းတခြားသိတာကလည်းတခြားပဲတခြားစီကွဲတယ်ကိုယ်ကျင်မှုကြောင့်ကိုယ်ရုပ်ဖြစ်လာတယ်ကိုယ်အောင်လို့ဘယ်သူကမှပြုလုပ်ပေးတာမဟုတ်ဘူးပြုလုပ်ပေးတာလည်းပုဂ္ဂိုလ်သားတော်မရှိအဲလိုထင်လာတယ် အဲသိတဲ့အာယုံလေးတွေမှားလိုက်ပြန်တယ်သိစရာအာယုံရှိလို့သိတယ်သိစရာအာယုံလေးမရှိရင်မသိဘူးအာယုံရှိလို့အာယုံကြောက်မှီပြီးတော့သိတာပဲဘာနဲ့တူလဲဆိုရင်အာမရှိတဲ့အဖိုးကြီးဖွားကြီးလူမမာများနဲ့တူတယ်အဖိုးကြီးဖွားကြီးအာမရှိတော့ထညာကထကျင်လို့ရှိရင်တိုင်တို့ဘာတော့ဖက်ဆွဲကြည့်ပြီးတော့ဒီလိုထားရတယ်တောင်ဝင်းနဲ့ထောက်ပြီးတော့ထားရတယ်ဘာမှမရှိတော့လက်နဲ့မှလည်းထောက်ပြီးတော့ထားရတယ်အာအားနေတဲ့ပုဂ္ဂိုလ်ကဒီလိုလုပ်ရတယ်

မြင်ကြကြည့်လို့မြင်သွားတာပဲကြားကြကြည့်လို့ကြားသွားတာပဲမျက်စိကြည့်လို့မြင်သွားတာပဲနားကြည့်လို့ကြားသွားတာပဲစသည်ဖြင့်သူ့အာယုံနဲ့သူ့အကြောင်းနဲ့သူ့ဒွါရနဲ့သူ့အကြောင်းနဲ့အဲအကြောင်းနဲ့အကျိုးလေးတွေဆက်သွယ်ပြီးတော့ဖြစ်နေတယ်အဲရှင်းမှန်ရင်လည်းတွဲပြီးတော့ပြီးတယ်မှတ်တိုင်းမှတ်တိုင်းမှတ်သိရတဲ့အာယုံအကြောင်းရှိလို့မှတ်သိနေတဲ့စိတ်အကျိုးလေးတွေဖြစ်နေရတယ်ဆိုတာသိရတယ်အကြောင်းနဲ့အကျိုးနှစ်ခုရှိတာပဲဒီထဲမှာ အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါအကောင်းရလို့မရှိဘူးလို့ရှင်ရင်မှရင် ကိုယ်ပိုင်ညာနဲ့ရှင်းလာလို့ရှိရင်ဒါကပစ္စယပရိက္ခညာခေါ်တယ်။အဲဒီတော့အဲဒါလောက်ပြီးလို့ရှိရင်ဖြင့်သုလသောတာပန်ဖြစ်တယ်လို့ဝိသုဒ္ဓိမေကဆိုထားပါတယ်။အချင်းချင်းပြောရတယ်အပြေပြောမယ်ဆိုရင်တော့အများကြီးရှိတယ်။ယုံနာနဝအကြောင်းကျိုးများပြီးကသူသောတာတဲ့ဆိုရမယ်။ ယုံနာနှဝါတောင်းကြိုးမြတ်သိကသုသောတာယုံနာနှဝါတောင်းကြိုးမြတ်သိကသုသောတာယုံနာနှဝါ အဲဒီကနေသင်တဲ့ပြီးအကြောင်းနဲ့အကျိုးများပဲရှိတယ်လို့ပြီးလာလို့ရှိရင်သိစရာပရိက္ခာများသုလာသောတာပန်ဖြစ်တယ်လို့ဝိသုဒ္ဓိမကဆိုထားပါတယ်မိမိနာပါဏာညာနေနာသမဏတောဝိပါဒကောဗုဒ္ဓသာသနေလာရသာသောလာရပရိဋ္ဌာလာရပရိဋ္ဌောမိတာဂတိသောသုလာသောတာပန္နနာမဟောတိ ဤမိနာညာနေ၌ဤပစ္စယပရိက္ခညာနှင့်သမဏာတော်ပြုသောဝိပါဒကောဝိပါဒနာရှိသောယောဂီပုဂ္ဂိုလ်သည်သူကလည်းအကြောင်းကျိုးလေးတွေသိတာကိုယ်ရင်ကိုယ်ရင်သာကိုယ်ရင်ကိုယ်ရင်နဲ့စိတ်ကြောင့်ကိုယ်ရုပ်လေးဖြစ်တယ်ဆန့်ရင်ဆန့်ရင်ပြီးတော့ဆန့်ရင်လေးဖြစ်တယ်မြင်ရင်မြင်ကြအသိရှိလို့မြင်တယ်နားရှိလို့အဲမျက်စိရှိလို့မြင်တယ်ကြားရင်လည်းကြားပြာနာရှိလို့ကြားတယ် နားရှိလို့ကြားတယ်လုံးသွင်းလို့လည်းကြားတယ်စသည်ဖြင့်ပေါ့ဒီကြောင်းလေးတွေလည်းယူမတိုင်းမတိုင်းလည်းမှတ်သိရအောင်ရှိလို့မှတ်သိမှုလေးတွေရှိရတယ်သိကြသိလို့အသိစိတ်ကလေးတွေရှိရတယ်သူเจ้าနဲ့သူကျိုးလေးတွေရှိတာပဲပုဂ္ဂိုလ်သားတော့မကြည့်ဘူးလို့မလို့သိတာကသစ္စာပရိက္ခဏညာအဲဒီသစ္စာပရိက္ခဏညာနဲ့ပြည့်စုံလို့ရှိရင်တဲ့အဲဒီယောဂီပုဂ္ဂိုလ်ဟာဘာဖြစ်တော့ဆိုဘုရားသာသနေမြတ်စွာဘုရားဤသာသနာတော်နဲ့လာတာသာသော ရတော့သက်သာရှိပြီဒီလားတာပြိတော့ရတော့ထောက်တရားရှိပြီရှိပြီဒါလို့ဆိုရင်သာသနာတော်မှာသက်သာရပါပြီတဲ့ထောက်တရားရသွားပါပြီတရားထုထားတဲ့ပုဂ္ဂိုလ်တွေအားရကောင်းတယ်တရားမထုထားတဲ့ပုဂ္ဂိုလ်တွေတော့မှမသိသေးဘူးဆိုရင်သာသနာတော်မှာသောဝတိအမြာလေးဘူးသက်သာအမြာလေးဘူးဟိုတင်ရည်ရင်ကြည်တဲ့ဆို ထောက်တည်ရမရဘဲနဲ့မျောနေတဲ့ပုဂ္ဂိုလ်တွေအဲဒါတွေနဲ့တူတယ်ပယ်ခြင်းမဆိုနစ်ပြီးပေးနိုင်တယ်ဆိုအဲလူတယောက်ကတော့အကြောင်းအားလျော်ဆိုတာကန်းစာရောက်ကူလိုပဲဖြစ်ဖြစ်ကူလိုလိုတိုင်းပုတ်လိုပဲဖြစ်ဖြစ်ကန်းစာရောက်ထောင်းထောင်းမိတဲ့နေရာအဲမမြုပ်နိုင်တဲ့နေရာပါလေပင်လောက်တယ်လေပင်လောက်ရင်ပါလောက်အဲဒါလောက်တယ်ရရှိတဲ့နေရာရောက်လာလို့ရှိရင်ဒီလိုကြာပြီဟုတ်လား သောဝတိရရမပေးနိုင်ရင်မနစ်နိုင်တော့ဘူးဒီကနေပြီးတော့တဖြည်းဖြည်းကားမဲ့ကိုကုပြီးတော့တက်ဖို့ပဲပြီးတော့အဲလိုပဲဘဝသံဃာမှာဒီတရားနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်ထောက်တည်ရမရဘူး။ဒါချင်းမစုသံဃာတဲ့နင်းညုတ်သွားနိုင်တယ်။အတတိဖြစ်နာလာမေသောကမေရနာပိရတိ။ဇမတရားကမြတ်စွာဘုရားမေးတယ် အာရဒိတေအောက်၌လည်းထောက်ကြည့်ရမရှိသောနာလာမေအထက်မှာလည်းဆွဲကင်ထားကြရမရှိသောဓမ္မီရေမြတ်စွာသောသံဃာရီဝေကြီးအင်း၌ကောဘယ်သို့သောပုဂ္ဂိုလ်သည်နာတိရတိမနှင့်မြုပ်ဖဲရှိပါသနည်းမြတ်စွာဘုရားအဲကောင်းတယ်လားမိဂုံနိသိကောသံဃာရဲမှာမနှင့်မြုပ်အောင်အောက်သံဃာအပေသံဃာနှင့်မြုပ်ပြီးမသွားအောင် အောက်မှာလည်းထောက်တရားမရှိဘူးတဲ့ဘယ်နာမှနေဖြစ်ရင်အပယ်လေးပါမကြနိုင်ဘူးဆိုတဲ့နေရာရှိပါမလားမရှိဘူးဘယ်မျိုးမှသွားနေရင်လွတ်တဲ့ဘယ်တောင်မော်သွားနေရင်လွတ်တဲ့ဘယ်တော်တဲ့သွားနေရင်လွတ်တဲ့လို့အဲဒီလိုနေရာမရှိဘူးအထက်ကဆွဲကင်ထားစီရလည်းပဲဘယ်လိုအာယုံကိုအာယုံပြုပြီးတော့ဆွဲကင်ထားလို့ရှိရင်ဖြင့်အဲဘေဂာနိအပေမကြပဲနဲ့လူဘဝမှာဖြစ်နေတဲ့နတ်ဘဝဖြစ်နေဒီလိုလဲဆွဲကင်ထားစီရမရှိဘူး အဲဒီလိုမဲလေးပါမကြအောင်အောက်တန်တရားကြီးနင်းမြုံသွားအောင်လို့သောက်ရတရားလည်းမရှိပါဘူးမြတ်စွာဘုရားတဲ့ပေါ်ကလည်းဆွဲကြင်ထားကြလည်းမရှိပါဘူးဘယ်ချိန်မှဆိုအကြောင်းအရလည်းသာနင်းမြုံနိုင်မိမိတို့ဘဝဆက်ဆက်ကသံဃာမှာပြုလုပ်လာတဲ့အကုသိုလ်တွေဆိုတာမရှိဘူးမဟုတ်ဘူးရှိတာပဲဒီလိုသောဘဝတွေကလည်းရှိကြတယ်ဒီခုဘဝလည်းရှိတာတဲ့အဲဒီအကုသိုလ်တွေကအကြောင်းညွှန်တဲ့အခါသူအကျိုးပေးရင်ပယ်လေးပါးကျနေတယ် ဒီကနည်းလေးမျက်စိလေးမှိတ်လိုက်ဖွင့်လိုက်နဲ့နောက်ဆုံးမှတခါလည်းမဖွင့်နိုင်တဲ့နောက်ဆုံးမှိတ်သွားပြီဆိုလို့ကျင်နေမှာအဲယုတ်ဒီယုတ်ဒီယုတ်ဓာတ်တွေပြည့်ပြီးတော့နောက်ဆုံးသေးသွားအဲဒီသေးလိုက်တဲ့နေရာတိုင်းနဲ့အကုသိုလ်အကျိုးပေးရင်ပယ်လေးပါးကျသွားနိုင်တာပဲအဲဒါအာဒရေထေ အောက်နိုင်လဲထောက်ကြည့်ရမရှိတော့အနာလာမေအထက်နိုင်လဲဆွဲကင်ထားကြမရှိတော့ကာမီတွေနဲ့သွားသွားကာမရာကြီးတဲ့၌ဟောဘယ်သောပုဂ္ဂိုလ်သည် နာပြီးတဲ့ဒီမနစ်မြုပ်ဖက်ဒီတတ်နိုင်ပါသနည်းမြတ်စွာဘုရားကမေးတော့မြတ်စွာဘုရားဒီတတ်နိုင်တာတော့ဟောထားပါတယ်မြတ်စွာဘုရားဟောတဲ့ဒီတတ်နာတော့နဲ့နဲ့တယ်သူကတော့သူကတော့နာဂာကြီးနဲ့ကိုရပြီးတော့နေတဲ့ပုဂ္ဂိုလ်ကိုဟောတယ်သူကလည်းနာဂာကြီးနဲ့ကိုရမှာဇမလောကရောက်အနာဂံကဇမလောကရောက်ပြီးတော့လူကြီးလောကတွေပြန်မလားဘူးအဲ့ဒီမှာရဟန္တာဖြစ်ပြိဋိနိဗ္ဗာန်သာကလာကိုသူကအကောင်းဆုံးမြတ်စွာဘုရားဟောတာအခုဒီဟာကတော့အဲ့ဒါလောက်မမြင်သေးပါဘူး ဒါကတော့သောတာပန်တော့မဖြစ်သေးဘူးအဲသောတာပန်ဖြစ်ခါနီးနီးတော့နီးလာပြီပေါ့လေအဲ့လိုပဲရှိသေးတယ်အဲဒါကြောင့်အကြောင်းကျိုးယုံနာပိုင်းခြားပြီးရင်တဲ့ဒီလိုပုဂ္ဂိုလ်ဟာနာရသာသာရတော့သက်သာရှိပါပြီနာရတိတ်တော့ကြတော့ထောက်တရားရှိပါပြီထောက်တရားဆိုတာဘာလို့ဆိုအရိယာမညာကိုခေါ်တယ်သက်သာရဆိုတာဘာလို့ဆိုအရိယာဖို့ကိုခေါ်တယ် နော်ဒီပုဂ္ဂိုလ်ရတာရတော့မရသေးပါဘူးတဲ့ဒီကဆရာအခွင့်ဒါပေမဲ့လို့ရဖို့ရတော့ပြီးနေပြီအဲရဖို့ရအကျင့်ပฏิပါမှာသူပြီးနေတယ်ဒါကြောင့်မို့ရပြီလို့ဆိုရတာဘောတဲ့ဗျာနိဒာတိကောမြဲသောဂတိဖြစ်ပြီးဖြစ်၍အဲဒီဝိပဿနာညာဖြစ်နေတော့ကသီလသမารိပညာအခြေအနေနဲ့မဆုပ်ယုပ်ခဲနဲ့နေခဲ့လို့ရှိရင်ဒါလိုဆိုလို့ရတယ် မလို့ပဲနေလို့ရှိရင်ဤဓာရီကမြဲတယ်တဲ့ကတိအပေလေးပါမကြနိုင်ဘူးအဲလူဘဝနတ်ဘဝဖြစ်နိုင်ပါတယ်ဒါကြောင့်သောတာပန်ပုဂ္ဂိုလ်ဟာအပေလေးပါးကလွတ်တယ်လို့ပဲသူလည်းအပေလေးပါးမှလွတ်နိုင်တဲ့သဘောရှိပြီးတော့နေလို့သူ့သုလသောတာပန်သောတာပန်ကြီးစားတော်မူသိတော့သိမကြသေးဘူးပေါ့လေအဲဒီဝိပဿနာဉာဏ်ဖြစ်ခိုက်မှသီလသမာဓိတွေပညာတွေပြည့်စုံနေတယ်လို့ပဲမဆုံးယုံမပြပြားပဲနဲ့နေကြလို့ရှိရင် ကမ္မထာကရစဲထားအောင်တော့သီလမပြည့်ခိုင်းတဲ့သီလစင်ကြဲနေလို့ရှိရင်ပေါ့အဲဒီပုဂ္ဂိုလ်ဟာသူဂတိရောက်နိုင်တယ်ဂတိမြဲတယ်အဲကြောင့်အဲသုလသောတာပန်နဲ့သုလသောတာပန်တို့ဝိသုဒ္ဓိမဲ့ကသိုထားပါတယ်ဂတိမြဲရာပင်မကျဝိသုဒ္ဓမာတဲ့ဝိသုဒ္ဓိမဲ့ကဆိုတာဘုညက်ဆိုတာမဟုတ်ပါဘူး ယုံနာနဝအကြောင်းကျိုးများအတိကသုသောတာဂတိမြဲရပဲမကြမညာဝိတုံမသောယုံနာနဝအကြောင်းကျိုးများဂတိမြဲရပဲမကြမညာဝိတုံမ သိကြပရိက္ခကညာညာကလွန်သွားတဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းအာယုံလေးတွေအဖြစ်အပျက်ကလေးတွေပြီးတာခုကအဖြစ်အပျက်တော့မသိသေးဘူးသိသေးတော့သိကြသိတာမဟုတ်သေးဘူးအဲမှတ်တိုင်းမှတ်တိုင်းအာယုံလေးတွေပေါ်လဲကြောလဲပေါ်လဲကြောလဲပဲမင်းသိရသိတာအဲဒီလိုသိတာကအိဋ္ဌဒုက္ခအနတ္တသဘောတရားတွေသုံးသာသိနေတဲ့သမထနာညာခေါ်တယ်ဒါလည်းသုလသောတာပန်မို့သောတာပန်ကြီးမဖြစ်သေးရင်သုလသောတာပန်မဲ့နောက်အဖြစ်အပျက်တွေပိုင်းခြားသိတဲ့ဥရိယဝေညာရောက်တာသိကောင်းတယ်ကျတော့ အကြောင်းလေးနဲ့ပိဋိပတ်တာတွေနဲ့မနာကောင်းပါနဲ့ဒါရီနောက်နောက်ပိုင်းကျမှဟောမှတဲ့လူတွေကလည်းသူကတော်တော်နည်းသွားကြတယ်မနာကောင်းပါလေမနာကြပါဘူးမှာယောဂီတွေတရားထုတ်တယ်မကြဘူးသူတို့ဒါတွေပြောစီဝန်သားပြကောင်းနေသိတယ်ဝန်သားပြကောင်းသားပြတွေကဒါတွေသိတဲ့ဘောကြဒီရောက်လာရင်နေရာကြဒီရောက်လာလို့ရှိရင်ဒီအာထုတ်ကိုရသဒ္ဓတရားတွေအားကောင်းသွားပြီနေရာကြတယ်လို့ကအဲဒီက ကုရိယဗျာညာပြီးတော့ဘင်္ဂညာနဲ့ဗျာညာအာရိနဝနေဘိနာမုသုတိပြတိသင်္ခသင်္ခါရုသက္ခတိုင်အောင်ဟောတယ်မှာဖြစ်အဲဒီတိုင်မှာကသုရသောတာပန်နေပါပဲသောတာပန်မဖြစ်မချင်းဒီကနောက်ကြမှာပြောအောင်ဒီကပြောအောင်ပြောနိုင်မိကြအောင်အဲဒါဝိသုဒ္ဓိမေကဆိုတယ်ဒီဝိသုဒ္ဓိမေကလည်းသူ့ပဲမိပြီးတော့ဆိုတာလုံးဆိုတော့ဝိသုဒ္ဓိမေမိရတယ်လည်းဘုန်းကြီးကပြောအောင်မူလဘာနာသာမှာအလကာရုပမသုတ်ဆိုတာရှိတယ်မွေဖမ်းမှု ဝေဖန်ဆင်သင်းလို့ရှိရင်မူတိုက်ပြရပုံဝေဖန်ဆင်သင်းလို့ရှိရင်လည်းပဲအဲဒါယူစီပါဖြစ်ပုံနေနဲ့ဥပမာပြုပြီးတော့ဟောထားတဲ့တရားအဲဒီနောက်ဆုံးမှာညာနာပုဂ္ဂိုလ်တွေအမြဲဝဆင်းရလွံ့မြောက်ပုံအနာဂါမလည်းကာမလောကလွံ့မြောက်ပြီးတော့နိဗ္ဗာန်ကိုမြမလောကကပဲနိဗ္ဗာန်ဝင်သွားနိုင်ကိုသောတာပန်သရဂါနေမှာလည်းပဲဒီပါးကလွံ့မြောက်ပြီးတော့သွားဖို့ အဲဒါတွေဟောပြီးနောက်ဆုံးမြတ်စွာဘုရားပေါ်မှာတရားတရားရှိတဲ့ပုဂ္ဂိုလ်တွေဤသံမိသရမတ္တဗိမမတ္တသဗ္ဗေတိသေရပရာယနာဤသံခြင်းပုဂ္ဂိုလ်ကမင်းငါဘုရားပေါ်၌သရမတ္တယုံကြည်ခြင်းသရတရားမြတ်ဒီဗိမမတ္တကြီးညိုခြင်းမြတ်ဒီအတ္တိရှိသည် သာဝေတိထိုလုံးစုံသောပုဂ္ဂိုလ်တို့သည်သက္ကပရယနာပြည်လင်လေလျောင်းရာလာရရှိကြကုန်အဲဒီသောတာပန်စသည်မဖြစ်နိုင်အောင်တော့တဲ့ရိယာမေဖို့မရောက်နိုင်ဘူးငါဘုရားယုံကြည်ရသလားတရားကြီးညိုညိုမှုကလေးများရှိလို့ရှိရင်ဒီလိုပုဂ္ဂိုလ်တွေကသက္ကပရယနာနာပြည်ကိုလာတာပါပဲပဲလေးပါလို့နာပြည်လာတယ်မြတ်စွာဘုရားဟောတာအဲ့ဒါပြီးပြီးတော့ဒီဝိသုဒ္ဓိမေတ္တာ ပြောတာကအဲ့ဒီသက္ကရာအဖွင့်လာတယ်ဝိပါဒကနာဟိဝိပါဒနာပရိပိတဝနိဗ္ဗိနာနံသာသာရတိဧကသာရာဧကံပိမံဥပ္ပဇတိဒေနာသတိအာဒေသာယသတာယဒေနာပိမိနာဟတေခေတဝတေခေသတိတာဝိယဟောတိ မိတာဂတိကာကြီးရာဧတေဝိပဿကနာဝိပဿနာရှုကုန်သောဘိက္ခုနံယောဂီယံတို့အားသာသာရိညသဝိပဿနာဝိပဿနာပထမေတဝါစိတ်စေ၍နိသိဏနံထိုင်နေကုန်သည်ရှိသောသာသာရိညသဖျား၌ဧကာဒရာတခုသောယုံကြည်မှုသရာပြတိကံပမာတခုသောအကျဉ်းမှုသည်ဥပ္ပေတတိဖြစ်ပေါ်လာ၏ ဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေမှာသရတရားဖြစ်လာတယ်ညှိုးလာတယ်တရားကိုသောသောကလည်းပဲဘုရားတရားသံဃာယရဏသုံးပါးကိုယ်ဝင်နေတဲ့ပုဂ္ဂိုလ်သရာတရားတော့ရှိတာပေါ့သရာတရားမရှိရင်ဘုရားတရားသံဃာပဲကိုယ်ဝင်မလဲဘုရားတရားသံဃာယုံကြည်လို့ပဲကိုယ်ဝင်သိကနေဒါပေမဲ့အဲ့ဒီသရာကမီယိုဖလာသရာခေါ်တယ်ဒါကကိုကိုတို့ဘာမှမရှိသေးဘူးဘုရားပေါ်ညီညွတ်ကြအကြောင်းရှာလို့သူတို့ချာချာမတွေ့သေးဘူးအခုတရားထုတ်တဲ့ပုဂ္ဂိုလ်မှာတော့ ရုပ်တရားနာတရားလေးညတာရှိတယ်လို့မြတ်စွာဘုရားဟောတာဒီယုံနာတွေတွေ့ရတယ်။အကြောင်းနဲ့အကျိုးညတာရှိတယ်လို့မြတ်စွာဘုရားဟောတာအဲ့ဒါကိုတွေ့ရတယ်။အဲဒီတော့မြတ်စွာဘုရားပေါ်မှာသရာတရားဖြစ်လာတယ်ဘုရားဟောတယ်လည်းဟုတ်ပြီတယ်တို့တရားအထုပါသာရှိသေးဘုရားဟောတယ်နဲ့ယုံနာညရှိတယ်ဆိုတာလည်းမှန်တယ်။အကြောင်းကျိုးညရှိတယ်ဆိုတာလည်းမှန်တယ်ဒီကစပြီးတော့ဒါနုပါသေးတယ်။နောက် နာမစဲဖြစ်ပြနေလို့အနိစ္စဒုက္ခအနာတ္တတရားတွေကြီးရဲ့မြတ်စွာဘုရားဟောအဲ့ဒါတွေလည်းသိရမှရင်းနဲ့ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ပြီးဖြစ်ဘယ်မှတိဏံပြီးအဲအနိစ္စဒုက္ခအနာတ္တသဘောတွေဆိုတာလည်းဟုတ်တယ်ဆိုတာကိုယ်ပိုင်ညာနဲ့တွေ့ရတာပဲတရားယုံကြည်သလားတရားဖြစ်လာတော့ဘောသိနေကြတယ်အခုဒီကာလမှာဆိုအနာရေးကြည့်တာပေါ့အခုဒီကာလမှာအဲဘာသာဝါဒတွေကပေါ်ပေါ်နဲ့ဘဝါဒလို့ဒီဝါဒလို့ဘဝကောင်းဆုံးဒီဟာကောင်းဆုံးလို့ဘဝပဲဒီပဲရင်းရင်နေတဲ့အခါကြီးပဲ အဲဒီခါကာလမှာဒီတရားအားထုတ်လိုက်ရင်သိနေကြတယ်ဒီလိုသာရတယ်ရင်းနေနေတာမှနည်းနည်းရင်းတာမဟုတ်ဘူးဘက်ကဇောက်ထိုးရင်းနေအဲဇောက်ထိုးရင်းနေရနေဒီအားထုတ်လိုက်တော့မှန်တဲ့တာပြန်ပြီးသိနေကြတယ်တရားတဲ့ကံရာသုံးပါးကြီးမျိုးသက်တာတရားကြီးပြန်ဖြစ်လာတရားလေးနည်းနည်းတွေ့လာရင်ဖြစ်လာပါပြီကံသားကြောင့်ရောက်လာလို့တချို့ပုဂ္ဂိုလ်သိမကြဘူးဟာဒီနေ့တညတော့အားထုတ်လိုက်ရရင်အမှန်တရားကြတယ်သူကသရာတရားတွေဖြစ်လာနာဝန်သာကြကောင်းနေရာကြတယ် အဲ့ဒီမှာသရာတရားဖြစ်လာတာတွေ့လေးတွေကတွေ့လာတာကိုယုံနာလေးတွေဖြစ်ပြကလေးတွေတွေ့လာဥရိယပြညာရောက်တော့သိကောင်းတာပေါ့အဲ့ဒီအကောင်းဆုံးပဲအဲ့ဒီရောက်သွားရင်တော့နေရာကျပြီသရာတရားခိုင်းသွားပြီတော့ကနေရာကျသွားပြီအဲ့ဒါကြောင့်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်မှာညသာဘုရားပေါ်နဲ့ဧကာသရာတစ်ခုသောယုံကြည်မှုသရာတရားဖြစ်ပါပြီဧကံပင်မတစ်ခုသောကြည်ညိုမှုကလေးဖြစ်လာရင်ကလည်းရှိတာပဲအခုပို့ပြီးကြည်ညိုမှုတွေခိုင်ရလာတယ်ဒါကကြည်ညိုမှုတွေခိုင်ရသိနေကြတယ် သာယတာရာယထိုဖြစ်ပေါ်လာတဲ့ယုံကြည်မှုတရားတရားဖြင့်ဒေနပင်မေနာထိုကြည်ညိုမှုဖြင့်အထေခေတဝါလက်၌ဆွဲကမ်း၍သက်ကြီးသူကြဗျာနတ်ပြည်၌သင်ထားတဲ့ထဲသို့ဟွန်ဒီဖြစ်ပါတော့သည်တဲ့အဲဒီပုဂ္ဂိုလ်တွေဟာလေလက်ဆွဲပြီးနတ်ပြည်ကျန်လိုက်တယ်လို့ပဲလူတယောက်ကအကောင်းတဲ့ပုဂ္ဂိုလ်ကတခါလဲကျင်းတဲ့ကြိုင်တဲ့ကြာနေတဲ့ပုဂ္ဂိုလ်ကုန်းပေါ်ဆွဲကျင်လိုက်တာတော့နတ်ပြည်ကို ညမောင်းမှာဆွဲပြီးတော့တင်ပို့လိုက်သလိုပဲဒီသာတရားကနတ်ပြည်ကိုတင်ပို့တယ်တဲ့သိနေကြတယ်အာတဲ့အခုတရားသူမရနိုင်ဘူးတော့ဒီသာတရားနေတင်ပို့တယ်လို့ဆိုပါတယ်အဲ့ဒါဘုညာတရားဆောင်းမကလေးရေးထားတယ်ဝိပဿနာရှုသူမဟာသရာဖြစ်ပေါ်သည်လက်ကိုဆွဲတာပုံပမာနာရွာသူဖို့သည်သူရမယ် ဝိပဒနာသုတုမာသဒ္ဓါဖြစ်ပေါ်သည်ဝိပဒနာသုတုမာသဒ္ဓါဖြစ်ပေါ်သည်သုတုမာသဒ္ဓါဖြစ်ပေါ်သည် သာသနာရှိတဲ့ပုဂ္ဂိုလ်ဆရာသမားတွေပြောတဲ့အတိုင်းဒီချေချာအားထုတ်ဒီဥစားအားထုတ်မကြပါဘူး။တကယ်အတွင်းလည်းဖြစ်နိုင်တယ်တကယ်အတွင်းမဖြစ်ရင်၂ရက်ပေါ့၃ရက်သင်္ခါချက်ပဲ9ရက်အတွင်းနဲ့ဒီချေချာဖြစ်တာပါပဲ။ဒီဥစားအားထုတ်ရင်ဒီချေချာဖြစ်တဲ့သရာတရားညာနာကြတယ်ဘုန်းတော်ပြသိကောင်းတာပဲ။အရင်ကတစ်သက်တာလုံးကိုစိတ်ကူးခြင်းရတယ်စိတ်ကူးယူခြင်းရတယ်ယူလို့ခြင်းရတယ်လှုပ်လာတဲ့ပုဂ္ဂိုလ်ဖြစ်စီကံက မြင်မှာတရားနှလုံးသွင်းအားထုတ်လိုက်ရင်မကြဘူးဒီလိုကြက်ပိုင်းလေးနဲ့တရားတရားတွေပြန်ပြီးတော့ဖြစ်လာသိနေရကြတယ်အမှန်ကောင်းပါလားအဲဒီတရားတရားကတဲ့လက်ကိုဆွဲတာပုံပမာဏရွာသူဖို့ဒီလက်ကိုဆွဲပြီးတော့သင်ပို့သလိုပါပဲနာရွာကိုသူကပို့ပေးတာလူတင်တရားတွေမဖို့တရားတွေမရနိုင်ဘူးလို့ဒီလောက်ဆိုရင်ကိုအာဟုရရပြီးလို့ဆိုလိုပါတဲ့ဆိုရမယ်လက်ကိုဆွဲတာလက်ကိုဆွဲတာပုံပမာဏ ပို့သည်လက်ကိုဆွဲတာဘုဗမာမရွာသူပို့သည်လက်ကို သက်ရှိတဲ့ပုဂ္ဂိုလ်ရှားအောင်ဆင်းရဲစာမျက်နှာတွေညွှန်းထားပါတယ်အဲနာရပို့တယ်တဲ့ဒီပါဠိတော်သက္ကရာတွေကတော့သာရကဝုထုညာရှိပါရဲ့လားသာရကဝုထုလေးလည်းရှိပါတယ်အားလုံးလည်းသိကြပြီလားပါဘုရားရိယဝါဒတရားထဲမှာထည့်ပြီးတော့ဟောထားပါတယ်။သာအောင်နဲ့ဆိုတော့အကုန်လုံးကူးကြမှကူးကြမှအတူရုပ်ပြီးတော့အောင်။ရာဇယုံမြို့မှာဓမ္မရာဓိကဆိုတဲ့သုသာသမားကြီးဆိုတာရှိတယ်တဲ့။55နှစ်ကာလပတ်လုံး ရာဇဝမှုပြည်တာနဲ့ပေတာမိတ်ကြတဲ့ပုဂ္ဂိုလ်တွေစရတာသူကြီးရတာကလည်းပထမပွဲဥတဲ့ကော2000လောက်စရတယ်အဲဒါမျိုးအကုသိုလ်တွေအများကြီးတော့သွားမှာနောက်လည်းနေတိုင်းနေတိုင်းဒီနေ့တယောက်နှစ်ယောက်လေးယောက်ငါးယောက်စသည်ဖြင့်တခါလဲဟိုတုန်းကလည်းအုပ်ချုပ်ရေးကလည်းသိပြီးတော့နိုင်မနေတော့အဲဒီမှာလူတို့သူတို့တွေကလည်းပေါ်လာဘူးလေခဏခဏဖန်လာပါရပါရနဲ့အာနာပိုင်သူတို့လည်းပဲသူသာတတ်ဖို့လည်းလွယ်လွယ်ပဲဟွန်းမပါနေရဘူး အဲဒီလိုမကောင်းမှုအကုသိုလ်တွေများစွာပြုပြီးရနေတာ55နှစ်ပြည့်တဲ့ကယာရုကထွက်ရယာရုကထွက်ရတဲ့အခါမှာယာရုရှိစဉ်တုန်းကမသုံးဆောင်ရတဲ့ပစ္စည်းလေးတွေသုံးဆောင်ခြင်းလို့နွားတို့ယာကုသောဘာနဲ့နွားတို့ယာကုနဲ့ပြုခိုင်းပြုခိုင်းပြီးတော့ပန်းနသားတွေနဲ့အဝတ်တွေနဲ့ယူသွားပြီးတော့ဒီချိုးစိတ်မှာသွားယူချိုးအဲ55နှစ်ပါလို့မကောင်းမှုတွေသွားရရဲဆိုတဲ့အနေနဲ့ဒီလိုလည်းဖြစ်မှာပေါ့လေအိန္ဒိယကသူအယူဝါဒတွေလည်းရှိပါတယ် သင်္ကာကြီးချိုးလိုက်လို့ရှိရင်မကောင်းမှုတွေပျောက်သွားတယ်ဒီလိုဆွဲလာနေတယ်တချို့ကရှိပါတယ်အဲတော့သူလည်းပဲဒီလိုဆွဲလာရှိခြင်းလည်းရှိမှာပဲမရှိတော့မှလည်းပဲကြီးညိုညီကြီးတွေစီပြောင်းလို့သူကယူချိုးတာပေါ့လေဒီကလည်းဒီချိုးယူချိုးပြီးတော့ပန်းနေတာတွေအဲနေသားတွေလိမ့်ပန်းနေမှာဟိုတုန်းကယောက်ျားတွေကလည်းပန်းပန်းတဲ့လက္ခဏာရှိပါတယ်ဇာထဲမှာပန်းပန်းတယ်လို့ပြောခုကလာတော့ယောက်ျားပန်းပန်းတာတော့ကျန်မကြည့်ဘူးနဲ့တူတယ်ကဘုန်းကြီးကသင်ကျန်မတွေ့ဘူးလို့အဲဝတ်တွေဝတ်ပြီးတော့ တရားကဝင်ရောက်တဲ့ခါကလာသူအိမ်ရှင်မကနေဒီနွမ်းတို့ရာဇဝတ်တင်ပြင်းဆင်ပြီးတော့သိအဲဒီနေမှာရှင်သာရိပုတ္တရာကကြပြီးတော့ကြည့်လိုက်တဲ့အခါဓမ္မဒါရိကကြီးကိုသွားကြည့်လို့ဘာဖြစ်မှာပါလဲစဉ်းစားတော့ဩတော်ကြသုခညာသိကြတော့မယ်မကောင်းမှုတွေလည်းများရသူသိရင်တော့နေရကြဝယ်သိကြနေတာပဲဒီတတ္တဝါ၅ပါးဒီကဲလိုက်အောင်ပါပဲဆိုရင်ဒါရိပုတ္တရာတကူနဲ့ပြုံးနဲ့ကြွလာဆုံးကကြွတော့ရောက် ဟိုမှာနွားတို့ကတောက်ချင်လာပြီ55နှစ်ပါလို့တောက်ချင်တယ်နွားတို့ရာကူတောက်မှလို့သိကူးတာကတောက်မှလို့စောစောလန်းသိဖြစ်နေတာတဲ့ဒီတဲ့ဆုံးကံကရောက်လာတာကိုရောက်လာတော့တော်တော်တော်ပါရဲ့ဗရာတရားမရှိတဲ့ပုဂ္ဂိုလ်ဆိုရင်အကုသိုလ်တွေသိဖြစ်မှာသိစားခြင်းနေတာတွေလာပြီးတော့သူခံရမလားဆိုပြီးအကုသိုလ်ဖြစ်မှာအခုသူကဗရာတရားရှိခြေတုံးကစင်္သာရိပုတ္တရာအတွင်းလူတရားမရှိဘူးလူတရားရှိတဲ့ကလည်းစင်္သာရိပုတ္တရာမတည်ဘူးကနေတော့သင်သိမ့်တာစင်္သာရိပုတ္တရာလည်းကြောက်လာလူတရားလည်းကြွပါဗျာကြွပါဗျာ ဝမ်းမြောက်ဝမ်းသာနဲ့ပြင်ပြီးတော့နာမည်ရာကိုကတ်လို့နာမည်ရာကိုစင်လိုက်ပုဒ်ရာဖုံးပေးဖုံးမင်းနေတော့သူကတောက်ကျင်တဲ့စိတ်တွေဖြစ်ဒါနဲ့စင်လိုက်ပုဒ်ရာဟိုကျန်တဲ့ကျန်တဲ့နွားလို့ရာကိုသွားပြီးတော့တောက်လေဦးလို့ခိုင်းသွားပြီးတော့တောက်အဲသွားတောက်ပြီးတဲ့အခါပြန်လာတော့မှစင်လိုက်ပုဒ်ရာတရားတော့မဝင်သွားကျင်တောက်ကျင်တဲ့စိတ်တွေကများနေလို့ရှိရင်တရားလည်းကောင်းလာနေမှာမဟုတ်အဲဒီမှာတရားဟောတယ်အတူတူပြောရမယ်ဟိုထဲမှာ စာရေးထားတော့ဆောင်ပြောနေတာမဖြစ်ဘူး။အဲဒီတော့တရားနာပြီးတော့သွားတာဘယ်ရောက်သွားတယ်ဆိုလို့ရှိရင်နုလောမနုလောမိကခန္ဒီနုလောမခန္ဒီခေါ်တဲ့ဝိပဿနာဉာဏ်ရသွားတယ်တဲ့နောက်နောက်ပိုင်းကျတော့ပေါ်လာ။အဲဒီလည်းတိုးတက်ပြန်ပြီးတော့နိုင်မှုတရားကတရားသိမ့်ပြီးပြန်ကြည့်။နိုင်မှုတရားတော့လိုက်ဘူးလိုက်ဘူးပြန်လာတဲ့အခါမှာနွားမရောင်ဆောင်ပြီးတော့ဘလူးမခွေးသားလို့ သေတယ်လို့ဆိုပါတယ်နွားမပူပြီးတော့ခွေလာတဲ့ပြည်ရင်ပြင်မှာပေါ့လေအဲနွားမရောဆောင်ပြီးတော့ဘလူးကအဲခွေလာလို့သေတယ်ဒီလက်ခါကာလပဲရောက်တာဒုက္ခိတာရောက်သွားတယ်ဆိုရင်သောသောပိုင်းကအနေအားနဲ့ဆိုရင်သူအကုသိုလ်တွေနဲ့ငရဲကြွယ်ပေးကြနေတာပဲအဲခုမြတ်ရှင်သာရိပုတ္တရာတရားနာပြီးသွားတဲ့အခါမှာတရားနာရတာနဲ့အဲဒီထိုက်တာနေနာရီပိုင်းတောင်ရှိမှရှိပါမလားမပြောတော့ပါဘူးသိမများပါဘူးခဏလေးပဲသူက သံဃာရဝနုမောဒနာတရားအနေနဲ့ဟောတာညားရင်လည်းတဏှာကြီးတော့ရှိမှာပေါ့သိမှများပါဘူးအဲ့ဒီတွင်းလေးမှာဝိပဿနာဉာဏ်ဖြစ်သွားတာသိပြီးတော့ကောင်းတယ်ကွာသူဝါတိတံသူနိတဝါနာနေပြီးသောရကာရကောနုလောမခန္တိန်လာရဏမောရတိတိဒီဝံတော်မြတ်စွာဘုရားဟောတယ်နဂရီရာဇုံမျိုးနဲ့သောရကာရကောဘုသူတို့ကိုသတ်တော် သမ္မာဓာတိကအနေပြီးတော့သူသသမားကြီးတွေသူဘာဒီတံရှင်သာရိပုတ္တရာကောင်းစွာဟောတာဝိပဿနာတရားကိုသူနေတူအနာကျမ်းနာရယူကျမ်းနာရတော့ကြောင့်လူလောမှာခန္တိလူလောမှာခန္တိကောသောဝိပဿနာဉာဏ်ကိုလာရနာရယူကြည်ဒီဝံဒုက္ခိတာနိသောနာတိတို့ကတော့ရောက်လေမောရတိမြစ်ပဲရှင်လန်းဝမ်းမြောက်ပါလေတော့ဤမြတ်စွာဘုရားဟော သိဝန်သာကြကောင်းတာပေါ့သူပြုထားတဲ့မကောင်းမှုအကုသိုလ်တွေနဲ့ဒီဝိပဿနာလေးဝင်ကြရတာဘုန်းကြီးအရိယဝါဒထဲမှာဟောထားပါတယ်အရိယနေဝင်နေလို့လုံုံတဲ့အရိယဝင်နေနေနေလို့သူအပေသေးကလွတ်သွားတာအဲသေးကဟိုမကောင်းမှုအကုသိုလ်တွေကဖမ်းပြီးဆွဲချမယ်ဥစ္စာတွေအများကြီးရှိတယ်ဖမ်းပြီးဆွဲချမယ်မကောင်းမှုအကုသိုလ်တွေသူအများကြီးရှိတယ် အဲ့ဒါတွေအဲ့ဒါနေပြီးလုံုံတဲ့အရိယဝါဒနဲ့နေလို့ဆိုပြီးတော့အရိယဝါဒတရားတွေမှာထည့်ပြပါတယ်အခုဒီမှာတော့ဝိပဿနာအနေနဲ့ပါအဲတရားနာရင်းနဲ့မြမိုင်းဘူးတရားဟောတဲ့ယူတရားနာတရားတွေအပြည့်ပြည့်တရားတွေအနိစ္စဒုက္ခနာတရားတွေသူဘယ်လောက်ပြီးတယ်လို့တော့ဘာအနုရောမခန္ဒီဆိုတာကလည်းပဲအနကျေဝန်းတယ်အပြည့်ပြည့်အနိစ္စဒုက္ခအနာတ္တတွေပြီးတယ်သမထနာညာအရိယသုံးသစင်ညာကစပြီးတော့အနုလောမခန္ဒီဆိုတာမဲအရိယမဲရောက်ခန္ဒီကြောင်းဝိပဿနာညာအနကျေဝန်းပါတယ်ဘယ်အရိယရောက်တယ်လို့တော့မပြောတာဘူး အဲသမထနာညာလောက်ဖြစ်တယ်ဆိုရင်လည်းပဲအခုပြောတဲ့သုလာသောတာပန်ဖြစ်နေပါပြီအကြောင်းကျိုးသိပြီးသားဖြစ်နေပါပြီအဲဒါကြောင့်အဲဒီဝိပဿနာဝိပဿနာတရားနာပြီးတော့ဝိပဿနာဉာဏ်နဲ့ဖြစ်တာညာဖြစ်သွားတာပေါ့ဆိုဖြစ်တာညာဖြစ်ပြီးတော့သူမဆုံးရုပ်သေးဘူးဒီတွင်မှာသင်္လိုက်ဗုဒ္ဓရာတရားနာဝမ်းမြောက်ဝမ်းသာဖြစ်လို့ဒီတရားတွေသူနှလုံးသွင်းလို့ပြန်လာရင်အဲနွားမရောင်ဆောင်ပြီးခွေးတတ်တဲ့ဘလူးမကြောင့် နွားခွေလို့ဒီတယ်ဆိုပါတော့လေနွားခွေလို့သိရတော့နွားလည်းရိုးနွားလည်းခွေတတ်တာပါပဲအဲနွားခွေလို့သိရတော့အဲနွားခွေလို့သိတဲ့အခါလည်းပဲအာကိုစရာမရှိတော့ဒါအာကိုရမှာပဲဝိပဿနာသိအာကိုရတယ်တကယ်အရေးကြောင့်ကြတယ်ကိုတရားထုတ်တာပါကြီးကအာကိုရဖြစ်နေပေါ်လာတယ်ဒုက္ခတွေ့လေးလေးအာကိုရဖြစ်နေပေါ်လာလေးတွေချွတ်မှတ်တာများသိပေါ်တယ်သူကအဲနာလာကျင်နာကြိုက်ခဲတာတွေမောပန်းတာတွေပေါ်လာလို့ရှိရင်ဒါဝေဒနာတွေပဲသဘောတရားတွေပဲဆိုပြီးတော့နာတယ်နာတယ်စသည်ဖြင့် မှတ်သိမှုတွေဝင်လာတာကိုသိနေရကြတယ်လားနာပြေဖို့မလို့လက်ဆွဲပြီးတော့မနေပြီတော့အောင်းမရမှာတော့အဲအရေးကြောင်းရှိတဲ့ကဝိပဿနာလေးအမှတ်ကလေးပေါ်လာလို့ရှိရင်ဖြင့်အဲနာပြေဖို့မလို့ပေါ်လာပြီလို့ဆိုတာအာသာတက်ပြီးတော့ဒီဥစ္စာတော့ဖြင့်သိအားတဲ့ဆရာတော်ဝမ်းမြောက်ဝမ်းသာပြန်သိကောင်းတာဥစ္စာအဲဒါကြောင့်ဒုတိယနာကြီးရောက်သွားတယ်တဲ့ကပြီးပါဠိထေရထာကပြောတာနဲ့အဲ့ဒီဒေသနာ ဓမ္မဗရသက္ကရာကပြောတဲ့ဘုထုသက်တင်နေတာတိုက်ပါတယ်သိမ့်ကြီးပါတယ်သူကရောက်နေပါတယ်ဒီရင်ပုဂ္ဂိုလ်တွေလည်းဒီလိုဟာတွေအများကြီးရှိပါတယ်ဒါကသင်ကြားတာကနောက်တစ်ခုကညာသာပြလက်ထက်ကရဟန္တာဘာသာမယာညီငွေပြီးတော့အဲသူ့ဘောင်ကထွက်ပြီးရဟန်းပြုရဟန်းပြုပြီးတော့လည်းမင်းမရောမနေဘူးဝီနီးသိက္ခာပုဂ္ဂိုလ်တွေသင်ကြားပြီးတော့တော်ထဲမှာတရားပဲအားထုတ်နေနေရောညာပဲတရားထုတ်နေတယ်ဒါရဆရာပြောတဲ့တိုင်းဆိုရင်အိတ်ချင်တော်မိဖင်းနဲ့ ကျင်းအားထုတ်နေတယ်ဆိုတာပဲအသာရတာနေပါပြီးတော့အဲဒီမှာလေဖြတ်ပြီးတော့တရားထုတ်နေရင်ကျန်တော်မူသွားတာပဲအဲဒီကိုတော့ဟာငယ်ငယ်လားကြီးကြီးလားတော့မပြောတာဘူးအကြီးကြီးဒီပေါင်းဖြစ်ပါလိမ့်မယ်ထမငယ်ငယ်ဆိုလို့ရှိရင်ရုပ်တံမသေးတယ်ဘူးအဲကြီးကြီးကလည်းရုပ်ကအားနဲ့နေတဲ့ကအပင်မခံလို့ရှိရင်ဖြစ်တတ်ပါတယ်သူသဘောတိုင်းနဲ့သူဖြစ်တာပါပဲတရားမထုတ်ပဲနဲ့တော့ဒီချက်လေဆိုတာသူကလာသူရောပြပါပြစားတယ်အဲဒီလိုဟာတွေရှိနေတာပဲဘာမှမလုပ်ဘဲနဲ့ကိုယ့်အကိုထိုင်နေရင်လည်းဖြစ်တာပါပဲ ဆိုတော့တရားထုတ်နေရင်ဆိုတော့တရားထုတ်လို့လို့ဘာလို့လို့သိကထင်တာလဲဒီလိုတော့မဟုတ်ပါဘူးအခုပုဂ္ဂိုလ်မှာတော့ပြင်းပြထန်တာအားထုတ်နေလို့လို့တကယ်တော့ပြောပါတယ်အဲဒီမှာဈဉ္ညာဈဉ္ညာသွားနေရင်ဉာဏ်တော်မူတဲ့ပုဂ္ဂိုလ်တဲ့အဲဈဉ္ညာမှာနောက်မှီလည်းညာမှီပြီးတော့ထိုင်နေရင်ဉာဏ်တော်မူတဲ့ပုဂ္ဂိုလ်အဲဈဉ္ညာဥမာတရားထုတ်ပြီးတော့ခဏတချို့နားနေတယ် အဲလဲလျောင်းနေပြန်တော်မူတဲ့ပုဂ္ဂိုလ်ပရိသတ်၄ပါးအလယ်မှာတရားဟောနေတဲ့ပုဂ္ဂိုလ်တွေတက္ကရာဆရာကဒီပုဂ္ဂိုလ်တွေကလုပ်ငန်းဝင်မှာသေတာတွေကောင်းတယ်ဒီလိုပြမျိုးတရားရဲ့အဲတော့ဈဉာန်ဆောင်နေရင်တရားထုတ်နေရင်ဆိုတာကတော့ဒါကတော့သူပြောကြမလို့တရားထုတ်နေရင်လည်းကောင်းတာပေါ့ဒီလိုသေယုံမျိုးကသေရခဲ့ပါပြီနဲ့တရားထုတ်ရင်တရားတယ်ဆိုတာနာကြပါပြီနဲ့ဒီပြင်ကာမဂုဏ်အာယုန်နေနဲ့မိမိ ရောရောနဲ့တခါလဲကိလေသာစိတ်တွေနဲ့ပေးသေးသောတာတွေများလာပဲဒါတွေကဘဝသားများပြေပေါင်းတယ်များလာပါပြီဒီကပြန်ကုသိုလ်ကောင်းမှုစိတ်လေးနဲ့ပေးလာတော့သူလူချင်းနာပြတာလေးတွေဖြစ်လာကြတယ်နောက်ပြီးတော့အဲဒီညမှာခဏတစ်ပြုတ်ထိုင်ပြီးတော့တရားထုတ်နေရင်ခဏတစ်ပြုတ်လှဲပြီးတော့နေရင်သိသွားတဲ့ဒါတွေကသင်ကြားပါတယ်တရားဟောနေရင်သိသွားတဲ့ဒါကလည်းပဲဒီလိုဝိပဿနာတရားတော့မြတ်စွာဘုရားဟောတဲ့အတိုင်း သရာတရားဖြစ်အောင်သီလစသည်တွေနဲ့ပြည့်စုံအောင်အဲကုသိုလ်ကောင်းမှုတွေဖြစ်အောင်ယူဒါနာကျောင်းတော်မှာသင်ရဟောနေတဲ့တရားပေါ်လေဒီလိုတရားကိုဆိုလိုပါတယ်တရားကလည်းပဲကိုလိုရှိရာကြောက်ဟောနေတဲ့တရားတွေလည်းရှိတယ်အဲဒီပုဂ္ဂိုလ်တွေကလုံငန်းငင်အတွင်းမှာသိရတာကောင်းသောသိခြင်းပဲအခုယဟန်ကလည်းပဲသူတရားထုတ်နေရင်သိမှမသိသေးတော့တာကိုသိတော့ဘယ်ကုန်မနည်းသိသွားတော့တယ် တရားထုတ်နေသေးပါရဲ့ဒါဝရိမေဒါဝရိနာနာပြေနာမဟာဝိမာနာဓာရီကြီးစွာသောဗိမာန်ကြီးဤတရားဘဝ၌နေရာဤတရားဘဝဇံတော်ဝိယာဣကျော်ယာမှနှွေလာသောယောက်ျားကဲ့သို့ဒီတန်လည်းအကြေးပြီးပြိတ္တိကိုယူလေသည်နာပရိတ္တိနေပုံလေးပြတယ် လူပရိသေကတော့မိဝမ်းထဲမှာပြည့်တင်နေကြတာမိဝမ်းထဲပြည့်တင်နေပြီဒါလေးမျက်စိနဲ့မမြင်တော့ပါဘူးမနေ့သူစင်းမမလေးကလိုက်ရည်ပြီးတော့ဒါကခေါ်တယ်လူကလာတော့နောက်နိုင်ငံကဆရာတွေကဒီကြသန်းတာတော့မှရောင်းနေပါတယ်နေကြည့်ထားတယ်သူတို့အဲဒီမှာပြည့်တင်ပြီးတဲ့မိဖာကြီးတို့တွေးတွေကိုသူတို့ဒါလည်းသန်းတာတယ်သူတို့ကလည်းပေးပါတယ်သူတို့လည်းစာနဲ့ပင်နေကြီးပါတယ်အဲဒါတော့သေးသေးလေးကနေဖြည်းဖြည်းကြီးပွားတယ်အဲရှင်းလားခိုးလားဆယ်လား လောက်ကြာမှမူးဖွားတာမူးဖွားတာတော့မလုံနိုင်ဘူး။အဲဒီကနေပြီးတစ်နှစ်လောက်နေတော့သိပြီးတော့အသုံးမကြသေးပါဘူးနှစ်နှစ်သုံးနှစ်တောင်းနေမှတော့ပြင်းနေသွားနိုင်ရှိတာဒါလည်းပဲသိပြီးသုံးမကြသေးဘူး၁၄၅နှစ်လောက်နေမှလည်းမပြုတာလူတော်တော်ဟန်ကြတယ်လူပရိသေတွေကတော့တဖြည်းဖြည်းချင်းကြီးရတာနာပရိသေတွေကဒီလိုမဟုတ်ဘူးလို့လားနာပရိသေတွေကဒါရင်သနာပြင်မှာ ဘုံမိမတကားပေါက်မှာတကားပေါက်မှာဟုတ်လားမိဘနဲ့လက်တွေ့နေတာမဟုတ်ဘူးတကားပေါက်ပေါက်မှာတကားတယ်ဘွားရင်းနဲ့ဆိုနာသားကြီးသွားနေတာကောင်းတယ်အပြည့်စုံဖြစ်တယ်အကောင်ကောင်းလိုက်ကြီးတခါလေအပြည့်စုံဖြစ်သွားတယ်ဟိုအစင်တစားတွေနဲ့တခါလေသွားကြည့်တာကံကျိုးပြီးတာနေရာရေတဝါအိပ်ကျော်ကြီးရပဝုဇံတော်ကြီးကနိုးလာတော့ယောက်ျားကဲလို့ဆရာကနိုးလာပြီပဲ အခုဒါဓမ္မတွေအိယာနိုးလာတာကျမ်းစာမှာရှိတယ်ကအိယာနိုးလာတယ်ကဘာမှဆင်းရဲမရှိဘူးကြီးကြီးလင်းလင်းအဲဒီလိုပဲအိယာကနိုးလာတယ်လို့ဘွားနဲ့ဆိုမှသွားပြီးတော့ဖြစ်တာနာသားကြီးသွားပြီးတော့ဖြစ်တာနဲ့အရင်နာသမီးတွေကဒီမှာသောစီစီကလည်းရောက်နေတယ်ရှိတယ်အဲဒီမှာနာသမီးတွေတစ်ထောင်ရှိတယ်ဆိုတော့အဲနာသားဘုံမင်းမှာပိုင်ခြင်းကမလာသေးဘူးလို့ပဲကုသကရှိတဲ့ပုဂ္ဂိုလ်တွေ နာပြေမှာသုံးဆောင်ခံစားဝေနဘောပိညာနေဆိုတာသောရသူကြီးဖြစ်နေရှိတဲ့နန္ဒီယဆိုတဲ့လူရွယ်ကမိဂရာဝမိဂရာဝရမှာကျောင်းရည်ရကြပြီးသူလိဋ္ဌာနဲ့လူဝမသေးသေးဘူးမှာနာဘိမှကြီးကပေါက်လို့နာသမီးတွေဟိုမှာရောက်တယ်အဲရှင်သာရိရှင်မမောဂလာကြွသွားတဲ့အခါဒီနာသမီးတွေကမှားလိုက်သေးတယ်အဲရှင်သာရိကညံညံကြွခဲ့ပါဒီမှာအလုပ်ကျွေးတွေတော့ရောက်နေပြီညှောနေကြပြီဒါစီကျင်လှပြီလူလောက ဒုက္ခနာကိုယ်စားဘာမှဘုမတာမှာဘူးမြေအိုးကြီးများနဲ့တူပါတယ်မြေအိုးကြီးခွဲပြီးတော့ရွှေအိုးကိုယူတယ်လို့ပဲမြေအိုးမြေခွဲခွဲပြီးရွှေအိုးယူခွဲကိုအသုံးပြုတယ်လို့ပဲနာခန္ဓာပြောင်းလဲခဲ့ပါတော့ဆိုတဲ့အကြောင်းဒီမောက္ခလာမျိုးကိုသတင်းမှာကြားလိုက်တယ်အဲဒီလိုပဲသူဒီမာရဏသမီးတွေကသူကသောသောရတယ်ရှိနေကုသကံရှိတဲ့ပုဂ္ဂိုလ်တွေအဲဒီမှာရောက်နေကြတယ်ဒီတော့နာသမီးတွေကဟာတို့ ဝိမာန်ပိုင်ရှင်ဖြစ်တဲ့နာသားကြီးရောက်လာပြီဆိုပြီးကျူဆိုတဲ့အနေနဲ့တခါလဲအဲဒီမှာကျူဆိုပွဲလုပ်တာပေါ့ကျူဆိုပွဲဆိုလဲခန္ဓာကြီးဒီဒီမှာဆိုင်နေနေရတာမဟုတ်တော့ပါဘူးသူတို့ဟိုမှာရှင်ရင်အတိုင်းတခါအဒီမုတ်ကခုံနေနဲ့အဲထွက်ပြီးတော့ကြိုကြတာကိုအရင်ဆိုတဲ့ပုဂ္ဂိုလ်ဆိုဒီတဲ့ပုဂ္ဂိုလ်ဒီစားတဲ့ပုဂ္ဂိုလ်ကလောက်ကြတော့ဒီကရဟန်းဘောကပြီးသွားတော့တရားအထုတ်တဲ့ပုဂ္ဂိုလ်ဒီသာမန်ရဟန်းကလည်းမဟုတ်ဘူးဒါတော့သူစိတ်ထဲအောင်းမယ်ငါเจ้าသား လေကဓမ္မရောက်လာမှမသိဘူးပြောရမှာသင်တို့ဒီသီးသီးပဲတို့ခူးတဲ့မျိုးသမီးတွေလာကြဝင်ရတယ်အချို့လည်းအပျော်ကလာခြင်းလည်းလာပါပဲဓမ္မတွေလာရင်နေရာမကြဘူးဆိုပြီးတော့ဒီနာသားကဒုက္ခသူသေမမသိသေးဘူးနတ်ပြည်ရောက်လို့နတ်ပြင်းမလားမသိသေးဘူးရဟန်းဘဝနဲ့အောင်းရဟန်းစိတ်ဖြစ်နေတယ်ဒီခါမှာတရားအထုတ်မှုတော့ရှိပုံတော့မပေါ်ဘူး ဒီနေရာတာဖြစ်နေပါလိမ့်မယ်အဲ့ဒါနဲ့တခါလဲအိန္ဒိယကြီးချပြီးတော့နာသမီးတွေအဲ့ဒီမာဓုကမမျိုးသမီးတွေသွားကြည့်နေမှဆိုတော့အိန္ဒိယကြီးချပြီးတော့ကိုယ်လည်းပဲတခါလဲအဲဝတ်သင်္ကအနေနဲ့ပြုပြင်ပြီးတော့နေနေတယ်ဆိုတာကိုအဲဒီလိုနေနေတော့နာသမီးကရိမ့်နေတယ်อืมဒုနာသားကညာဘောကလာပုံပေါ်တယ်အင်းကြီးသိကောင်းပါဘောအင်းကြီးကြည့်တာ ညမောလာတာနဲ့တူတဲ့အောင်းမြင်ပြီးတော့ပြောကြတယ်အရင်နာသာအခုဟာကနတ်ပြည်ဖြစ်နေပြီဉာဏ်တရားအာထုဝါဒနာမဟုတ်ဘူးအဲနာသိပင်ချမ်းသာတွေခံစားဖို့ရတဲ့နေရာဌာနပဲမာပတိအနုဘောနအနုဘောနောကာတော့နာသိစိန်ကိုခံစားဖို့ရနေရာဌာနရောက်လာပြီဆိုပြီးတော့ပြောကြတာကိုပြောရင်လည်းသူကယူမဆိုင်ဘူးဒီလိုပဲနေတယ်နောက်တော့ နာသမီးတယောက်ကကြံရပြီးတော့သူ့ရှိမှာမှန်ကြီးထောင်ထားဆိုတာကိုကိုလုံးပေါ်မှန်ကြီးတယ်ငါကြည့်တယ်မှန်တော့ကြည့်ရဆိုတာအဲဒီကိုလုံးပေါ်မှန်ကြီးထောင်ထားတယ်လည်းလို့သောသောကမကြည့်သေးဘူးတော်တော်ကြာမှကြည့်မိတဲ့ခါကျတော့မှသူ့ကိုယ်သူမြင်တာကိုမြင်တော့မှအောင်ဝင်ငါအရင်ကတည်းမဟုတ်တော့ပါပဲအဲသင်္ကန်းလည်းမဟုတ်တော့ဘာဖြစ်လာတာပါလဲစဉ်းစားလိုက်တော့မှပေးလာတာပြီးတာကိုငါကြည့်ရောက်လာတာလည်းပြီးအဲလိုရောက်လာတာပြီးတော့ ငါရဟန်းပြုပြီးရဟန်းတရားတွေအာရုဒ္ဓဟာဒီလိုနာသိစဉ်ရဖို့ရမဟုတ်ဘူးနာသိစဉ်ဆိုတာဟာရခဲ့တာမဟုတ်ဘူးပဲအချိန်မဆိုရနိုင်တာပဲဒါနကုသိုလ်နဲ့လည်းရနိုင်သီလကုသိုလ်နဲ့လည်းရနိုင်သာမန်ကုသိုလ်နဲ့လည်းရနိုင်တာငါရဟန်းပြုပြီးရဟန်းတရားအာထုရတာဒီတော့မဟုတ်ဘူးသာမဏေဝဆင်းရလွံ့မြောက်ဖို့ရပဲမြတ်စွာဘုရားဤသာသနာတော်ဆိုတာေမနာရာခဲကြုံခဲ့ပါပြီနဲ့ရာခဲကြုံခဲ့တဲ့သာသနာတော်ကြီးပြင်မှာရာခဲကြုံခဲ့တဲ့ ။ကာမရာဝဆင်းရဲလွံ့မြောက်မှုဆိုတဲ့ချမ်းသာအကြီးဆုံးအကောင်းဆုံးဖြစ်တဲ့ချမ်းသာအများအားချမ်းသာတဲ့ချမ်းသာကြီးကိုရအောင်လို့ငါကြိုးစားတာပဲ။အခုနောက်သိပြန်ကြမြန်ကြလိမ့်မယ်ဒီတိုင်းဆိုလို့ရှိရင်ကာမဂုဏ်အယုန်နဲ့မေ့လျော့နေရင်ပြန်ပြီးတော့လည်းပြေးသွားနိုင်တယ်။တချို့နတ်တွေဟာများနတ်တွေရောက်တော့ပျော်လွန်းလို့တခါတည်းသတိမရဘူးဆိုတဲ့သားနဲ့တော်ရမယ်အချိန်နဲ့သတိမရလို့အစာမစားမိလို့အချိန်လွန်သွားရင်လည်းနတ်ကသေသေးတာလည်းသူကြောက်ကြကောင်းတယ်။ဟုတ်မယ်။ အခုလူကြီးတွေတောင်မှတော်ရကမြို့ကြီးကြကြီးရောက်လာရင်လူလေးတွေဟာသိကြကြတယ်ဒါဖြင့်သိကြကြတယ်လို့စိုင်းတော့ချင်းမမေ့ရော့ပြီးနေရတယ်လူကတော့ပိဿမရှိဘူးတကယ်နည်းမစားတော့ပိဿမရှိဘူးနာကတော့သူကအချိန်လုံးသားမှဆိုရင်စားလို့လည်းမရတော့ဘူးလေဆိုတာတောင်စားတာမြည်လောင်သွားသေးတာပဲအဲဒီတော့အောင်အောင်နဲ့မေ့လျော့နေလို့ရှိရင်အပေလေးပါးလည်းပြန်ကျသွားနိုင်တယ်အဲဒီလိုကြမသွားရအောင်တော့ငါ ယခုဘာလို့ဒီအနှောင်ဖွဲ့တွေမရှိခင်ကတည်းကမြတ်စွာဘုရားကသွားဥမပဲဆိုပြီးတော့ဒီခါလဲသူကဘုံဝိမာန်နဲ့တော့မဝင်ဘူးဆိုတာကိုနတ်သားကဘုံဝိမာန်နဲ့တော့မဝင်မဲမြတ်စွာဘုရားကြီးသွားအဲဒီကအချွေရနာသမီးတွေကလည်းကုလနာသားတွေနဲ့အတူတကွာလိုက်ပြီးတော့သွားကြတယ်အဲသူတို့ကလိုက်သွားကြမြတ်စွာဘုရားကရောက်တဲ့ခါကျဒီနတ်သားကကြောက်တယ်ကဟိုဝိပဿနာနဲ့စပ်ပြီးတော့ ပြင်းကိုယ်တော်တွေလည်းဟောဘူးပါပြီခွန်ကြီးလည်းဟောဘူးပါပြီဒါနဲ့ဒီနေ့ကတော့ဟောတင်ဟောလိုက်တာမဟောရဘူးလက်ကိုစောကန်ပြီးနတ်ပြည်တင်တာနဲ့တူရဲ့လို့ဆိုတဲ့ဥပမာအရအမှန်တိုက်ပါတယ်တော့ဣသရာဂနာသံဃုထံပိသသဂနာသေဝိတံဝနန္တမောနနာမကထံယတရာဘုရိတတိမြတ်စွာဘုရားကလူကမိကွန်းကြပနာလျှောက်ထားတယ်ဗန္ဒီဘုံတော်နေဝထွန်းလင်းတော့ပါရမှုဝေဒညာသာရယ သစ္စာကနာသံဃုဋ္ဌာနာသမီးပေါင်းတို့၏ဒီဆိုသာကြွကြောသာတို့ဖြင့်သုညာ၍နေတော်သီတာဇာကနာဒေဝီဒါနာသမီးဤဟူသောတေမီဘုဒ္ဓ၏မိဝဲသွားလာရလည်းဖြစ်တော်ဆိုတာတရားစိတ်တွေဝင်နေတော့နတ်နတ်သမီးတွေလည်းတော့တစ်စေတွေတော့အောင်းမိတာအခုလောကတစ်စေဆိုတာကလည်းဒီလိုပဲလူတွေမမြင်ရတာလေတချို့ကလည်းနတ်တွေပါပဲ အကျိုးကငါတကူတယ်မကြည့်တဲ့နာတချို့လည်းတကူကြည့်တဲ့နာတွေကလည်း6လမုံရပါရဲ့ဟောမေတ္တာသုံးပါလာတဲ့နာတွေတော့တကူရှိပါပဲအဲ့ဒါတွေဟန်နေသူ6လာပဲဆိုတော့နတ်တွေလည်းသူကရုပ်ကူးတွေနတ်တွေအဲ့ဒါကြောင့်နတ်တွေကိုလူအမြင်နဲ့ဆိုရင်ဟုတ်တယ်ဒီလိုပဲဖြစ်နေတယ်ဒါကြောင့်လူများတွေသွားလို့ရှိရင်ကိုယ်ဆွေမျိုးကိုအရင်ချာတဲ့ကပဲပြေးသွားလို့ရှိရင်ကြောက်ကြတယ်တစ်ဖြည့်ဖြစ်တယ်ဆိုပြီးတော့ဖြည့်ချောက်မှသိဆိုရင်ရတယ် အဲနတ်ဖြစ်တယ်ဆိုယုံကြည်အောင်တော့အဲ့ဒီနတ်ကိုလည်းပဲတစ်သေးလိုပဲကြောက်နေကြတာအဲကြောင့်မို့ဒီနတ်သားကလည်းပဲနတ်ဖြစ်ကာကဆိုတော့အဲ့ဒီနာသမီးတွေလည်းသူကတစ်သေးလိုသဘောထားတယ်ပိတာသာကနာသေဝီဒါနာသမီးတွေဟူသောတစ်သေးမြေဘုဒ္ဓဤမိဝဲသွားလာရကျက်စားရလည်းဖြစ်သောမောနာနာမနာသားတို့ဤစိတ်နှလုံးကိုမိုင်မောစေရသောကြောင့်မိုင်မဲ့တွေ့ဝေစေရသောကြောင့်မောနာမရှိသောဒါဝနံထိုနာနောမြည်ရှိသောဥယျာဉ်တော်ကြီးကိုကထာပေပုံမည်နည်းဖြင့်ယာတရာ ကျော်လုံးဆက်မြောက်ရေးသွားနိုင်ခြင်းသည်ဘဝိတ္တိဖြစ်ပါမည်နည်းရှင်ဘုရားလို့သစ္စာပြလျှောက်ထားပါတယ်။နတ်တရားအနပြောစရာကောင်းပါတယ်နတ်စွာဘုရားဆိုရပြီးတော်မူတဲ့အတိုင်းပဲအနပြောစရာကောင်းပါတယ်။နတ်သမီးတွေတကယ်ဆိုတဲ့ပုဂ္ဂိုလ်ကလည်းဆိုပြီးတဲ့ပုဂ္ဂိုလ်ကလည်းဒီဆူးညာနေတာပဲ။ဟောလားလူကြီးလောကမှာတောင်မှခေတောင်းကာလာကောင်းအစသာရရပြည့်စုံနေတဲ့ခါကာလပျော်ပွဲတွေပါနေတဲ့ဆင်းရဲတွေသူလည်းရှိတာပါပဲ။ အဲကြော်ဝဲတွေတစ်ချိန်ချင်းနဲ့တခါလဲနေကြတာကို ဆိုတဲ့ပုဂ္ဂိုလ်အဆိုကားတဲ့ပုဂ္ဂိုလ်ကာတိတဲ့ပုဂ္ဂိုလ်အပြီးအဲဒီလိုအဲပြောပြီးတော့နေကြနတ်ပြည်ဆိုတော့ဘာမှအလုပ်ကလည်းလုပ်ကြမရှိဘူးဒါပဲရှိတာပဲအဲတော့ပျော်ပြီးတော့နေကြဒီဆိုကြဒီမှုကြကားတဲ့ခုံညအဲဒီလိုအမနာပြောကြကောင်းတဲ့ဌာနကြီးရဲ့ဒီဌာနကြီး နာတေစိတ်စိတ်ဓာတ်တွေဟာတခါလဲမေ့မောမေ့လျော့ပြီးတော့သွားနိုင်တယ်သူတော်ကောင်းတရားတွေမဝင်မဲနဲ့ကုသိုလ်တရားတွေမပြည့်ဘဲနဲ့အဲမေ့လျော့ပြီးတခါလာသွားနိုင်တယ်အဲဒီလိုမေ့လျော့ပြီးတော့သွားနိုင်တယ်နာနုံဥယျင်တော်ကြီးကိုဘယ်ပုံပဲနည်းဖြင့်ကြော်လွန်ထွံ့မြောက်ပါပါမယ်လို့ဆိုဗျာတဲ့ထွံ့မြောက်နိုင်တဲ့နိလများရှိရင်ဖြင့်ညကြားတော်မူပါဆိုလိုတာပေါ့လေအမြတ်စွာဘုရားဆင်းရဲတော်မူတဲ့ဒီနာကကျဲခြင်းပါလား

ဒေဝဗုဒ္ဓပိလေရေနဲ့မင်းများလျှောက်ထားသောဝနာသာဥဇုဘောနာမှာဖြောင့်မသောလာမည်ဒီကသောမေကောထိုသင်္ချေဘုရားကလိလာအထုတ်ခဲ့သောမဂ္ဂင်7ပါးတရားပင်အဲဒီနာနုံဥယျာဉ်တော်ကြီးညာစည်းစိမ်တွေကိုမပါရဘဲနဲ့ကျော်လွန်နိုင်အောင်ထွက်သွားဖို့ရာအကောင်းဆုံးလားအကြောင်းဆုံးလားကတော့ ဟိုလမ်းပါပဲတော့မယ်ကောဟိုလမ်းပဲกว่าတယ်မင်းဟိုဟိုအရင်ကမင်းအထုတ်လာတဲ့လမ်းပေါ့ဒီလိုပြောတာပေါ့အခုယောဂီပုဂ္ဂိုလ်တွေလည်းပဲကမ္မနာဆရာတွေကပြောလို့ချင်းဘယ်လိုလုပ်ပြီးအထုတ်ရမလို့ပြရှေ့ပဲလို့နော်ဒီလိုပဲအထုတ်ပေါ့အထုတ်မြဲပေါ့ဒီလိုရှိမှနေပေါ့ဒီလိုပြောရတာပေါ့ဒီလိုပါပဲလို့သာအဲဆက်ပြေးဖို့ရအကောင်းဆုံးဖြောင်းဆုံးလမ်းကတော့ဟိုလမ်းပါပဲဥစုကောနာမှာတော့မယ်ကောဥစုကောနာမှာ ချောင်းမှာတော့လမ်းမြည်တွေကသောမယ်တော့တို့ရှင်းဘွားကသင်အားထုတ်ခဲ့တော့မဂ္ဂင်၈ပါးလမ်းမယ်အခုရှူတိုင်းမှတည်းမဂ္ဂင်၈ပါးတွေပြင့်တယ်နောက်တည့်ရမှာသူကြပြောမှဆိုအချင်းကတော့ကုံတော့သင်လေးတော့ပြောဝိသုကောနာမသောမေကောအဘိယနာမသာရိတာအဘိယနာမဘေမေယယမိတိယသာရိတာဟိုရှင်းဘွားကသင်ကြီးရမှတ်ထားခဲ့တော့နိဗ္ဗာန်ဤဟုသောအရပင်နေသည် ဘေးမဲ့လည်းရဆိုလည်းဟိုရပေါ်ပါတယ်မင်းရင်ကတွေကဒီသံဃာဝဆင်းရဆန်းကြောင့်နိဗ္ဗာန်ရောက်အောင်ဆိုပြီးဒီပဲပြီးအားထုတ်လာအဲ့ဒီနိဗ္ဗာန်ဘောတဲ့ယုံနာသင်္ခါရတွေချုပ်ငြိမ်းတဲ့နေရာဘောတဲ့อืมဒါလည်းပဲရောက်ဘူးတဲ့နေရာကြဒီလိုပြောရတယ်ရောက်ဘူးတဲ့ပုဂ္ဂိုလ်အဲသင်္ခါရယုံနာသင်္ခါရတွေဖြစ်ဖြစ်ချုပ်ငြိမ်းရင်ဒါနိဗ္ဗာန်ပဲအဲ့ဒီရောက်အောင်သွားရမယ်အဲ့ဒီဟာတွေ့ရလားရောက်ရလားစသည်ဖြင့်ဒီလိုမေးရအဲ့ဒါကိုဘုန်းကြီးတွေကဆောင်းမုတ်ကလေးရေးထားပါတယ်อืม လမ်းမြောက်ဤတွင်ထုံမဲ့ပင်ရသင်ပေမဲ့နိဗ္ဗာန်မှာလမ်းမြောက်ဤတွင်ထုံမဲ့ပင်ရသင်ပေမဲ့နိဗ္ဗာန်မှာလို့ဆိုရမယ်လမ်းမြောက်ဤတွင်ထုံမဲ့ပင်ရသင်ပေမဲ့နိဗ္ဗာန်မှာလမ်းမြောက်ဤတွင်ထုံမဲ့ပင် ရပ်ပင်ပေးမဲ့နိဗ္ဗာန်မှာသာသာ ထွက်ပြင်းမယ်ဆိုရင်အကြောင်းဆုံးလောက်ရွေးရတယ်ပေါက်ကွေနေတဲ့ကြီးနေဝေးနေတဲ့လမ်းကသွားလို့ရှိရင်ရုပ်တရက်ဘေးအန္တရာယ်လွတ်ရဖို့ရောက်နေမှာမဟုတ်ဘူးဒီတွင်းမှာအဲဘေးအန္တရာယ်ပြန်ပြီးတော့ရှင်းမယ်ဆိုလည်းရှင်းနိုင်တယ်ပြီးတော့အကြောင်းဆုံးလောက်ရွေးဝယ်ရတယ်လို့ညဇာပြာကအဲဒီနာသီးစိန်တွေမမဘောမနဲ့မတွေ့တာပဲနဲ့လုံးမြောက်နိုင်တဲ့လမ်းကတော့အကောင်းဆုံးလမ်းဟာအကြောင်းဆုံးလမ်းဟာဖြင့် အဲဒီလမ်းမှာပဲလမ်းမြောက်နေတယ်ထုံမဲ့ပဲမင်းကြီးကအထုတ်ခဲ့ရှုမှတ်မှုမဲ့ပဲဒွါ၆ပါးပေါ်တိုင်းပေါ်တိုင်းရှုမှတ်တယ်မဂ္ဂင်7ပါးတရားပဲဘေမေယရဆိုတာကလည်းအဲ့ဒီလမ်းဆုံးတဲ့အခါရွာတွေ့ဆိုတာလည်းပဲရှုမှတ်မှုသိမှုတွေအကုန်လုံးချုပ်ဆုံးသွားတဲ့အခါကျရင်အဲ့ဒါနိဗ္ဗာန်ဘေမေအဲ့ဒီဟာပဲရသွန်ဘေမေနိဗ္ဗာန်မှာကုသုဘောနာမှာသောမေကောအာရိယနာမှာပါရိသာ ကထောအကုသနော နာမဓမ္မစကိမယုတောအကုသနောအတဏမိသောယထောနာမယထာမိယဓမ္မစကိလုံလဝိရိယရိဟုသောဘိနှဘိနှခုတို့နှင့်တန်ယုတော်တတ်ဆင်၍ထားသောမဂ္ဂင်စစ်ပယင်ထားပင်အဲထွက်ပြေးဖို့ယင်ထားယင်ကောင်းယထားကောင်းကလည်းလူသေးတာပေါ့အဲဒီယင်ကောင်းယထားကောင်းကဘာလို့ဆိုတော့ လုံလဝိရိယဘိန်းကြီးတွေနဲ့တတ်ထားမယ်လုံလဝိရိယနှမျိုးရှိတယ်ကိုလုံလစိတ်လုံလအဲကိုလုံလဆိုတာတရားထုတ်တဲ့အခါကိုဖြင့်ထိုင်ပြီးတော့အာထုတ်ရပြီးတော့အာထုတ်ဈဉာကြောက်ပြီးတော့အာထုတ်အဲဒီမှာကိုယ်ကြောင်းရဆိုင်မှုလည်းပါတယ်ကာယကဝိရိယပါပြီးတော့စိတ်ကတော့ကိုယ်ရှူထဲမှာတဲ့စိတ်လုံးလာကတော့မြဲပါနေတာအဲဒါဝိရိယဘိန်းကြီးနှစ်ခုတတ်ထားတာတဲ့လဲညာဘိန်းကြီးနှစ်ခုတတ်တယ်လို့ပဲဓမ္မစကေကြီး ကာယကဝိရိယစေရိကဝစေရိကဝိရိယရိဟုသောတရားလေးပိန်းတို့နှင့်တရားပိန်းတို့နှင့်ဘာယုတော်တဆင်ထားသောရထောမဂ္ဂင်စေပါယထာသည်အာဟုဇနောနာမအတမမီသောယထာမီအဲဒါအတမမီသောယထာပဲဘေးရန်တွေရှိလို့ထွက်ပြင်းမယ်ဆိုရင်အတမမီသောယထာဆိုတော့အတန်ကြပြီးတော့လိုက်ဖမ်းမယ်ဆိုရင်မိနိုင်တယ်အတမမီသောယထာကလည်းလိုတာကိုမြတ်စွာဘုရားယုတ်တိကြည့်အောင်အသိယုတ်တိကြည့်အောင်လို့သူမေးတဲ့မေခွန်းအားလျော်ဆိုတာပြေထားပါတယ် အဲဒါလက်ကိစ္စပါယထာအချင်းအတမကြီးဘူးတဲ့အခုလောကမှာယထာတွေကတော့ကြီးတာပါပဲကြီးကလဲလဲတွေတောင်မှလည်းပဲတဲစီတွေပါလေကောင်းထိုးမလားလို့ရှင်ပြီးတာထိုးထားလဲနည်းနည်းတော့မြည်တာပဲဒုံဒုံနည်းနည်းကတော့မြည်တာပါပဲအဲမြည်ထားတွေလည်းပဲမြည်ထားလိုက်နည်းနည်းတော့မြည်တာပဲအခုကြောကားတို့ဝါတို့ဆိုတာတွေကတော့မြည်တာပေါ့လင်ညာဆိုတာမြည်တယ်အမှန်မြည်တဲ့ဥစ္စာတွေပါ အဲဒီမဲခင်7ပါးယွင်ထားကတော့မမြည်ဘူးတဲ့ဘယ်လောက်ပဲစီးစီးတခါတရံတရားတော်ပွဲအတွင်းမှာတရားနာရင်လည်းလူပေါင်းနတ်ပေါင်းသတ္တဝါတွေပေါင်း7400စသည်ဖြင့်ကျူတောင်းဝင်သွားတာမဲခင်7ပါးယွင်ထားတက်စီဘာမှမမြည်ဘူးအတမမြည်လေထားပဲအနာကောင်းတယ်လို့ဆိုလိုပါတယ်အဲဒါကလုံးလာနလီဘိဒတိမမြည်ယထထုံမဲ့ပါတယ်ဆိုလုံးလာနလီလုံးလာနလီ ဝိတပိမဏိယထထုမေပါသုံးလနလီဝိတပိမဏိယထထုမေပါ လျှောက်ပြီးအားထုတ်နေတဲ့ကာယိကဝိရိယကိုယ်နဲ့လည်းအားထုတ်နေတာစေတသိကဝိရိယစိတ်နဲ့လည်းပဲရှုမှတ်တယ်ရှုမှတ်တယ်အားထုတ်နေတာဘိနကုတ္တတာထိုင်ပြီးတော့အားထုတ်နေတယ်ဖောင်းနေပိန်နေထိုင်နေတာကကိုယ်လုံးလားအဲရှုမှတ်ပြီးတော့နေတာစိတ်လုံးလားငကုပါကလားရပြီးအားထုတ်နေတဲ့ထို့တူပဲကိုယ်လုံးလားနေတော့ငကုပါလားလဲလျောင်အိပ်ပြီးအားထုတ်နေတယ်ဆိုရင်တော့အဲ့ဒီမှာကိုယ်လုံးလားအားထုတ်မှုတော့မပါဘူးစိတ်လုံးလားတခုတည်းတပိန်နဲ့လည်း သိနေရမကြဘူးပေါ့လေဒါပေမဲ့လည်းတချို့ပုဂ္ဂိုလ်လည်းအိပ်ပြီးအာထုတ်ရတာနေပြီးတရားတက်တာလည်းရှိပါတယ်ကျို့နေမကောင်းနေတဲ့ပုဂ္ဂိုလ်အရင်အာထုတ်နေတရားတက်တာလည်းရှိတော့ရှိပါတယ်ဒါပေမဲ့လည်းကျမ်းကျမ်းမာမာနဲ့တမန်တော်ဆိုရင်တော့ကိုယ်လုံးလားစိတ်လုံးလားဝိရိယနှစ်ခုနဲ့ပညာကြောက်ပြီးအာထုတ်တိုင်းပြီးအာထုတ်ရပ်ပြီးအာထုတ်အရိယာဘုသုံးပါးနဲ့အာထုတ်တာကတော့ကိုကောင်းပါတယ်ဒါကြောင့်လုံးလားနယ်လေးပြီးတာဒီမမီယထထုံမဲ့ပဲတဲ့အဲဒီမမီယသမမီယထအဲ့ဒီမဲ့ပဲတဲ့ ဟိတတပါဠမောတတတပရိဝါရဏံတတဓမ္မကေစီပါယင်ထာဤအပါဠမောအပါဠမော နောက်မိခုံမိဟိချက်ချင်းကြောက်ချင်းဟိဥဒ္ဒပါတရားပင်ဤအဲဒီယထာတွေမှာပဲလက်လံပြုလဲပြုံကြယထာကဂျုံကနေသွားလိုက်ရင်လဲမတော့နောက်မိလေးဆိုတာလည်းကြည့်ရတယ်ဒီနောက်မိခုံဆိုတာကြည့်ရတယ်အဲဒီခုရှင်ယထာမှာနောက်မိခုံကဘာတော့ဆိုလို့ရှိရင် ရှိရီနဲ့ဥဒ္ဒပပဲဒါလည်းအရေးကြီးတယ်မကောင်းမှုအကုသိုလ်မှာဆက်ကြောက်တဲ့ပုဂ္ဂိုလ်တွေကကုသိုလ်တရားတွေပွားများတယ်ဘာဝနာတရားအထုတ်တဲ့အခါမှာလည်းပဲမရှိမမှန်မိရင်အဝိဇ္ဇာဖြစ်မယ်အဝိဇ္ဇာဖြစ်ရင်တဏှာဖြစ်မယ်ကိလေသာတွေဖြစ်မယ်အဲဒီကိလေသာတွေမဖြစ်ခြင်းဘူးဆိုတဲ့ပုဂ္ဂိုလ်ကဆက်ကြောက်တာဟိဥဒ္ဒပပဲအဲဒါကြောင့်မြင်နိုင်ကြရင်ဒွါးကြောက်ပါပေါ်တိုင်းပေါ်တိုင်းနေအဲမသိမှုအဝိဇ္ဇာမဖြစ်အောင်မြင်နိုင်ကြတိုင်းနေအကုန်လုံးသိအောင်ဝိပဿနာဉာဏ်နဲ့အများအားဖြင့်အောင်လို့ ကြောင်းကြဆိုင်ပြီးရှုမှနေတာဟိဥဒ္ဒဘာတရားတွေအမျက်ကနေတာလေတောင်းမိခုန်ခါနေတာလိမ့်မကြဘူးနောက်မို့ရင်အာဖြစ်ခြင်းနဲ့ဖြစ်ရမသိခြင်းနဲ့နေပြီတော့ရောရောတိရရဲ့အာထုံနေလို့ရှိရင်အဝိဇ္ဇာတို့တဏှာတို့ဝင်လာတယ်ဟိဥဒ္ဒဘာတရားနောက်မိမရှိတော့အရိယောတဘာတရားအာကြီးကြီးကိလေသာတွေကိုယုံမုန်းဆက်ဆုပ်လေးလေးကိလေသာတွေမဖြစ်စေခြင်းလေးလေးတရားထုတ်တဲ့ပုဂ္ဂိုလ်မှာအဲစိတ်တိုးတဲ့ဖို့ရာအကောင်းနေနေပါပဲဤတသာပါလာမောတတ္တပရိဝါရဏံ အာသာထောမေကိစေပါညေထိုက်ပြီးဝါရဏအကာယံအကာယံကတတိအမှတ်ရမှုတတိပဲအဲဒါမှဘေးကအန္တရာယ်မရှိရအောင်လို့အကာယံဆိုတာလည်းလိုပါတယ်ခုကာလကစားတွေလည်းပဲအကာယံရှိတာပါပဲဘေးကဒဲတို့ဘာလို့လဲမမနိုင်ဘူးနေတို့ဘာလို့လဲမကူနိုင်ဘူးမိုးတွေဘာတွေလည်းပဲမကျွမ်းနိုင်ဘူးစီရထားတွေဘာတွေမှာဆိုလို့ရှိရင်တော့ဒါအရေးကြီးတာပေါ့လေအဲ့ဒါမှလည်းနေတွေဘာတွေမဝင်နေအောင်ခြေတုံးကတော့ မြားတွေပါတယ်နဲ့ပြကြတာပဲလေမြားတွေပါတယ်မဝင်နိုင်အောင်အကာရံလိုပါတယ်အဲဒီလိုပဲအခုတတိကလည်းပဲအကာရံပဲအမှားရမှုတတိလည်းမရှိတာနဲ့ဟောဝိဇ္ဇာဝိဇ္ဇာဆိုလက်နဲ့တွေဝင်လာတာအဝိဇ္ဇာဝင်လာရင်တဏှာအစရှိတော့ပြီးတယ်ပါလေအကုန်လုံးကြောက်ဝင်လာတော့တာပဲအဲဒီလိုမဝင်နိုင်အောင်ဓမ္မတည်းမှတ်ပြီးတော့နေအမှားရနေတဲ့ဥစ္စာကလည်းအကာရံပဲအဲဆိုရမယ် ရှက်ကြောက်နတံအောက်မီခံသာယံအမတတိပါရှက်ကြောက်နတံနောက်မီခံသာယံအမတတိပါသာယံအမတတိပါ ဒီဥဒ္ဒဘာတရားနှစ်ခုကနောက်မင်းနဲ့တူတယ်အမှားရတဲ့တတိကလေးကမြင်နိုင်ကြတဲ့အမှားရနေတဲ့တတိကလေးကကိလေသာလက်နဲ့တည်းဘေးရန်အန္တရာယ်မဝင်အောင်လို့အကာယံလုံညုံနေတဲ့ကာယံနဲ့တူသည်သီရိတသာပါလမောတတယသပရိဝါရဏဓမ္မပါရတိပြုမိသမာဓိတိပုရိဇွန်သမာဓိတိပုရိဇွန်ဥပဒနာသမာဓိတိစေတော်ရှိတော်ဓမ္မံ အရိယာမေညာတိဟူသောတရားကိုသာရတိယထာရိဟူ၍အာငါရိပြုမိဟောတော်မူ၏အဲဒီမှာယထာလည်းမောင်းတဲ့ပုဂ္ဂိုလ်ကြည့်အောင်ပါဘူးမောင်းတဲ့ပုဂ္ဂိုလ်ကသူတို့ဆိုအရိယာမေညာကမောင်းတာပဲတဲ့နိဗ္ဗာန်ကိုသူကကျတဲ့တဏှာသွားလို့အရိယာမေညာကမောင်းသွားတယ်အဲ့ဒါလည်းသူကြည့်တယ်မမောင်းနိုင်ဘူးဝိပဿနာဉာဏ်ကရှိကတဲ့ဖြည်းဖြည်းဝိပဿနာဉာဏ်ကသွားရတယ်ရည်ကြည့်တာဝိပဿနာဉာဏ်ကရည်ကြည့်တာပါပဲဝိပဿနာဉာဏ်က တချို့တလားကြောကြောတလားကွဲလိုအားထုတ်ရတဲ့တချို့လည်းပဲထူတဲ့ပုဂ္ဂိုလ်တွေအရင်20တို့15ရက်တို့စသည်ဖြင့်ပေါ်လေဆက်စွာပြဟောတဲ့တိုင်း9ရက်လောက်လည်းရှိတာပေါ့အဲ့ဒီတွင်မှာဝိပဿနာတွေကသိရသွားနေရတာအရိယာမဉ္ဇဏ်ဖြစ်တော့တခဏလေးပါပဲဟုတ်လားစိတ်ကလေးတစ်ချိန်နဲ့ဖြစ်တယ်သူကတော့များတာမဟုတ်ဘူးဒါကြောင့်ဗာမာရိတိပုရိသဝိပဿနာဉာဏ်ရှိသွားရှိတော့ ဓမ္မံအရိယာမဉ္ဇဏီဟူသောတရားကိုသာရတိယထာရိဟူ၍ယူမိဟောတော်မူ၏အဲဒါယထာရိမယ်အဲဒါခြေသောဝိပဿနာဉာဏ်ကစပြီးတော့ပွားပေါ်နောက်ဝိပဿနာဉာဏ်ချင်းတဲ့ခါရိယာမဉ္ဇဏ်ဖြင့်နိဗ္ဗာန်ရောက်သည်ဝိပဿနာသွားမဉ္ဇဏ်က ယထာမောင်းသူဆိုရပါတဲ့ဆိုရမယ်ဝိပဿနာသွားဝိပဿနာဉာဏ်ကယထာမောင်းသူဆိုရပါဝိပဿနာသွားဉာဏ်ကယထာမောင်းသူဆိုရပါသာ ဝိပဿနာရှင်းသွားတဲ့အရိယာမဲ့ဉာဏ်တရားတဲ့သာမောင်းတဲ့ပုဂ္ဂိုလ်ပဲသူကနိဗ္ဗာန်တရားမောင်းသွားလိမ့်မယ်အဲ့ဒီတိုင်းအထုရမယ်လို့ဆိုတော့တဲ့ယတာဣဒာရိတံယာနာဣတိယပုရိသသဝတာဣတိနာယနိနာနိဗ္ဗာနသေဝသံတိကေယတာဣတိယဝခြင်းမိမအလောင်းယတာပုရိသသဝခြင်းယောက်ျားအလကောက် ဒေတာသာယာနိုင်သောသဘောရှိသောယင်ထားတရားသည်သာသောထိုယောက်ျားမိန်းမပုဂ္ဂိုလ်သည်ဣတိနာယာနိနာဤမဂ္ဂင်7ပါးသည်ဟုသောယင်ထားဖြင့်နိဗ္ဗာန်သေဝသံဒီနိဗ္ဗာန်ဤထံသို့သာလင်ရောက်နေတော့၏အဲယောက်ျားဖြစ်မိန်းမဖြစ်ဖြစ်တဲ့မျိုးစားမခွဲပါဘူးအဲဒီမဂ္ဂင်7ပါးယင်ထားရှိလို့ရှိရင်နိဗ္ဗာန်ရောက်မယ်ဘုကာလမှာလက်ကြီးလဲနဲ့ ကိုလိုရှိရသွားလို့ရတယ်ငေတာရှိငေတာနဲ့သွားလို့ရတယ်မောဒကရှိမောဒကနဲ့သွားလို့ရတယ်ကိုရှိရငေတာသုံးမကိုမရှိတဲ့အခါပေးပြီးတော့ရှိရတာပေါ့လေအဲဒီငေတာနဲ့လိုရှိရကိုရောက်ပြီးတော့သွားနိုင်တယ်အဲလိုပဲမဂ္ဂင်7ပါးငေတာတော့ရှိဖို့ကလိုပါတယ်မဂ္ဂင်7ပါးငေတာမရှိရင်နိဗ္ဗာန်မသွားနိုင်ဘူးမဂ္ဂင်7ပါးငေတာရှိဖို့လိုပါတယ်ယောက်ျားဖြစ်မိန်းမဖြစ်ဖြစ်လူကြီးဖြစ်ဖြစ်လူငယ်ဖြစ်ဖြစ်မဂ္ဂင်7ပါးငေတာရှိတဲ့ပုဂ္ဂိုလ်ကကိုယ်ယထာနဲ့ကိုယ်ရှိသွားမှာ ကိုယ်ရထားမရှိရင်မသိနိုင်ဘူးဉာဏ်ထားမရှိလို့ရှိရင်ကိုယ်လိုကြည့်ရမရောက်နိုင်ဘူးအဲဒါကြောင့်ဒီမဲ့ကကျေပါဉာဏ်ထားလိုပါတဲ့အဲဒီညာငါဖြစ်လာတဲ့နာတာဒီတရားကိုကြားနာလိုက်တဲ့အခါကြားနာရင်ရှိရလည်းပဲတရားကသူကအရိယာမဉာဏ်နာမရောက်သေးတာကိုတရားကရင့်တယ်ညသောတရားတရားနဲ့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့သောတာပန်ဖြစ်သွားတယ်တဲ့သောတာပန်ဖြစ်ပြီးတော့ ဆိုတာဖြစ်တော့သိချသွားတာပဲဘယ်လေးပါမကြနိုင်တော့ဘူးဆိုပြီးတော့သူနာသမီးချူရနေနေတယ်ကွာသူနာဘုံမိမှကိုပြန်ပြီးတော့သွားတယ်အဲဒီဒေသနာမှာလူရင်းကတော့တရားအထုတ်တဲ့ပုဂ္ဂိုလ်မှာဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်မှာသရာတရားဖြစ်တယ်ဒီသရာတရားကလက်ဆွဲပြီးတော့နားပြေတင်းတယ်လို့ပဲတဲ့တရားထုတ်နေပြီနာသားသိသွားတာကိုသူကတော့အမှန်တင်ကြတာပဲအဲဒီဝိပဿနာကုသိုလ် ဝိပဿနာနဲ့စပြီးဖြစ်တဲ့တရားတရားအဲ့ဒီတရားတရားအဲ့ဒီကုသိုလ်တွေအကြောင်းပြုပြီးတော့နတ်ပြည်ရောက်သွားပြီ။ဒါကြောင့်နာတော့ဆုံးသွားပါပြီ။အဲနောက်ကိုအခုကသုလာသောတာပန်ဖြစ်ုံများလေးသုလာသောတာပန်အနေနဲ့ဒီလောက်နဲ့အာရမနေပဲဖြစ်ဆက်အထုရမယ်။ဖြစ်ဆက်အထုလို့ရှိရင်သမထနာညာဥဒိယဗျာညာသင်္ကန်းညာစသည်တွေဆက်ပြီးတော့ဖြစ်သွားပုံလေး။နောက်တစ်ခါသုတော်မုံလာပြီးပြင်ကြမှာဟောရမှာ။ နေ့တရားသိညာအောင်ဆိုရင်ရှင်တော်ကုန်သွားယနေ့ဖို့၌သနုတ်တော်ဝါမြာသုစုအာသဝသောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာ ကုသိုလ်ဝေယဝိသမွေရသောကုသိုလ်စကြည့်သောကောင်းမှုပေါင်း၏ကိုပါကကိုမိဖတို့အားမြတ်ပေးဝေပါကုန်၏ဆရာသမားတို့အားမြတ်ပေးဝေပါကုန်၏ ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အားဘေးဝေပါကုန်၏လုံးစုံသောသတ္တဝါအပေါင်းတို့အားဘေးဝေပါကုန်၏မိဘတို့မှစ၍လုံးစုံသောသတ္တဝါအပေါင်းတို့သည် မြရကြ၍ကိုသိမ့်နေကြ။မာကြသည်။ဖြစ်ပါစေကုန်သတည်း။မြာမြာမြာမြာမြာမြာ